ကျေးဇူးတော်ရှင်အေကမဟာပန္ဒိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မာယုံကြီးဘော်တွင်21ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောကုသိုလ်ခွေအကုသိုလ်ခွေတရားတော်ဆရာတော်ဓမ္မာကောင်းကြီးဥသောမိကိုရတဲ့တွေ့သစ္စာတရားတွေနာရလို့ရှိရင်ဒီဘဝဟာတို့ဘာဘဝပါလိမ့်မလို့လို့ကိုယ်ကိုယ်တန်တဲ့ရမရှိကြပါနဲ့။အော်ဒီနေ့ ဒီဘဝတို့နောက်ကပါခဲ့တဲ့ဒုက္ခအကြောင်းဒုက္ခတွေလဲဇတ်သိမ့်တော့မှာပဲရှေ့ကမလတံမဲလတံဖြစ်တဲ့အကြောင်းဒုက္ခတွေလဲဇတ်သိမ့်တော့မှာပဲ။အော်ဒီဥစ္စာအခုလိုကြုံကြီးကြုံပြီးဒီကလာနေတဲ့ဥစ္စာဖြင့်ဇတ်သိမ့်ဖို့ကြုံတာလို့ကိုယ့်ဟာကိုယ်ဆုံးဖြတ်ချက်ချကြပါ။မှန်ပါပါဘုရားကိုဆုံးခဲ့ချပါဘာကြောင့်လဲဆိုတော့သစ္စာတရားဆိုတဲ့ဥစ္စာက ကမောင်တို့ဥပဒေတို့သီပိသားအတိုင်းလမ်းဆုံးတရားနော်မှန်ပါပါဗျာသူမပါရင်ပြီးကိုမပြီးဘူးမပြီးပါဘူးအဲ့ဒီတရားကြီးကိုဒကာဓမ္မတွေကကိုယ်ပိုင်ကိုယ်ဆိုင်ဖြစ်နေရပြီးနေတော့နောက်တုန်းကဒကာဓမ္မတွေအပယ်သောဖို့ကံတွေဝန်းထဲမှာအများကြီးရှိအဲ့ဒီကံတွေကိုလည်းသစ္စာသိတဲ့ဉာဏ်ကဖြတ်ပေးပါလိမ့်မယ်မှန်ပါပါအပယ်သောဖို့ကံတွေမှန်ပါပါ ဒီဘောလည်းဒီဆရာကောင်းသမားကောင်းနဲ့မတွေ့ခင်တော့ကမသိမလိမ္မာလို့မိုင်မဲထားတဲ့အကုသိုလ်ကံတွေလည်းမရေတွက်နိုင်အောင်ပဲရှိပါတယ်ရှိပါတယ်အဲ့ဒီကံတွေလည်းအလုံးစုံဟောတိကံဖြစ်ပြီးကြတာသစ္စာသိတဲ့ဉာဏ်ကဖြတ်ပေးပါလိမ့်မယ်အဲ့ဒါကြောင့်တို့ဟာနောက်တုန်းကပဲသွားဖို့ကံတွေလည်းဒီသစ္စာသိတဲ့ဉာဏ်ကဖြတ်ပေးမှာပဲဒီဘောကြမှာ မသိမလိမ္မာလို့မိုက်မဲထားတာဒီအကုသိုလ်ကံတွေကိုလည်းသစ္စာသိတဲ့ဉာဏ်ကပဲဖြတ်ပေးမှာပဲမှန်ပါဒါပြန်တကားဝါတို့လူစုသည်ဩတို့ဖြင့်မကြုံစုဘူးကြုံထူးတာပဲတန်တရားစခန်းတပ်ဖွေရာဖြင့်သေချာတွေ့တာပဲဆိုပြီးတဲ့ကာလနာလဲနာသစ္စာထိုက်အောင်လဲခန္ဓာရဲကြည့်လိုက်မှန်ပါဒီလိုဆိုလို့ရှိရင်တရားဓမ္မတွေ နောက်ကကံတွေအတွက်လည်းမပူပါနဲ့ယခုဘဝမိုင်မဲထားတဲ့ကံတွေအတွက်လည်းမပူရပါဘူးတခါဝိုးကိုတောင်းတပြီးပြုလုပ်ထားတဲ့ကုသိုလ်ကံတွေအတွက်လည်းမပူရပါဘူးမပူရဘူးဒါတွေလည်းအကုန်ဖြတ်ပေးမယ်အဲ့ဒါကြောင့်အော်ဒါဖြင့်အလုံးစုံအမှားကိုတခါရင်းနဲ့အကုန်ပြင်ဆင်ပြီးဒီကာလချမ်းသာရှိနိဗ္ဗာန်ဆိုတဲ့သဘောကိုဖြင့်တို့ဒီဒီခါ မရမရှိဘူးရမှာပဲအထုံမှုတစ်ခုသာလိုတော့တယ်ဆရာဘုန်းကြီးနေပေးတာလည်းနေတိုင်းပေးတယ်သူကလည်းအထုတ်လိုက်မယ်ဆိုရင်ဖြင့်9မိနစ်10မိနစ်လောက်သာကြိုးစားပြီးလှုပ်လိုက်လေရသွားတာပဲအဲ့ဒါဒကာရမတို့ဒီလိုဆရာကောင်းသမားကောင်းတွေ့မယ်ဆိုလို့ရှိရင်ဖြင့်ငါဘုရားသခင်ကိုရမကြီးတူတူဟောပါမကွာတဲ့ဒီသစ္စာကိုဟောရတဲ့ဆရာနဲ့ မင်းတို့ကနောက်ကနေညာနဲ့၎င်းသစ္စာကိုကိုယ်ခန္ဓာသစ္စာကိုဖြစ်ပြနေတဲ့ဒုက္ခသစ္စာကိုမင်းတို့ကလည်းအကြည့်တဲ့သွားမယ်ဆိုလို့ရှိရင်ကွာတဲ့ပါရမီမလိုပါဘူးညနေအထုံမနဲ့ရပါတယ်မှန်ပါဗျာဒကာရမတို့ဘာရတော့ညနေအထုံမနဲ့ရပါညနေအထုံမနဲ့ရပါမယ်ဆိုတော့မနဲ့ရင်ရသွားတယ်ဆိုရင်ပဲဟိုကံလေး နောက်ဘဝတွေကဘဝပေါင်းများစွာကအပယ်တွန်းချမလို့စုထားတဲ့ကံတွေလေအကုန်ဟောတိကံဖြစ်ဒီဘဝမသိမသိမလိမ္မာမှုတွေကောဟောတိကံဖြစ်ပါဗျာတခါဝိုးတောင်းတာပြီးဒီကလာလှူတန်းပေးခတ်တဲ့ကံတွေကောဟောတိကံဖြစ်ပါဗျာဟောတိကံဖြစ်ရတော့မယ်ဆိုတာသိကြပါတယ်ဒါပြန်ဒကာရမတို့ဘုန်းကြီးတာဝန်ကဒကာရမတွေခန္ဓာကြီးကိုသစ္စာဖြစ်အောင်မသိသေးလို့သစ္စာငကောကသစ္စာဒုက္ခသစ္စာကြီး အဲ့ဒီဒုက္ခသစ္စာကိုခွန်ကြီးကမရှင်းရှင်းအောင်ပြောပေးမှုဒါဆရာသမားကြီးတာဝန်လို့မှတ်ပါမှန်ပါဗျာတရားဓမ္မတွေကမှတ်ထားတဲ့အတိုင်းဩဆရာသမားကဒီလိုဟောထားတယ်ငါကိုယ်ပိုင်ညာနဲ့ကြည့်လိုက်မယ်ဆိုပြီးဖြတ်ဆိုကြည့်လိုက်တဲ့အခါကျတော့ကိုယ်လက်ထံဩဆရာသမားပြောတာနဲ့ကိုယ်အမြင်နဲ့ဖြင့်တစ်ချက်တည်းတစ်ထပ်တည်းဖြစ်သွားတယ်ဆိုလို့ရှိရင်ဒါမဉဏ်လို့ခေါ်တာပဲမှန်ပါဗျာဒါကြောင့်ဘာမှအာမငယ်ပါနဲ့လို့သတိပေးလိုက်တယ်နော် အဲဓမ္မတို့ဘာမှပူစရာမရှိဘူးလမ်းကောင်းပြမယ်လူခေါင်းဆောင်တာဥက္ကမောင်လို့တော့မှန်ပါဗျာလမ်းကောင်းပြမယ်လူရှိလို့ရှင်တသက်လုံးတသံစရာလုံးမိုက်လာတဲ့အင်္ဂုလိမာလာခိုးသူကြီးလဲလမ်းကောင်းပြပေးလိုက်ရင်ချက်ချင်းကျွတ်တာမှန်ပါဗျာတသက်လုံးမဟုတ်ဆိုးကြီးလှုပ်လာတဲ့ပုဂ္ဂိုလ်လဲလမ်းကောင်းပြပေးလိုက်ရင်ကျွတ်သွားတာမှန်ပါဒုက္ခတွေဇာသိမ်းတာပဲဆိုတော့ဥပါရညှင်းမလို့သေးလားမလို့ပါဘူးအဲ့တော့ဘာလို့သရုံးလို့မေးတော့ သစ္စာပြတတ်တဲ့ဆရာအရေးကြီးတယ်မှန်ပါဗျာတရားဓမ္မတွေကလည်းဒီသစ္စာကိုကိုယ်ပိုင်ဉာဏ်နဲ့ဟုတ်ပါကလားလို့ဆုံးဖြတ်ချက်ချနိုင်အောင်ကြည့်နိုင်ကြည့်နိုင်ဖို့အရေးကြီးတယ်မှန်ပါဗျာဒီနှစ်ချက်ကိစ္စပြီးရင်ဖြင့်ကိုပါဝန်ကြီးတို့ဘာမှမပူနဲ့တော့မှန်ပါဗျာသဘောပါကြမှန်ပါဗျာဒါဖြင့်ဒီနေ့ညတရားဓမ္မတို့သစ္စာကိုတရားဓမ္မတွေခန္ဓာကိုသိအောင်ပြောရလိမ့်မယ်တရားဓမ္မတွေကအော်ဟုတ်ပါလားဆိုတဲ့ဆုံးဖြတ်ချက်ကြအောင်ကြင်ကြံရပါ မှန်ပါပါဒီနှစ်ချက်ပြီးလို့ရှိရင်ဘာမှမလိုတော့ပါဘူးဆိုတဲ့ဥစ္စာသေသေးချာချာမှတ်ကြပါမှန်ပါပါအမှန်အားရှိကြကောင်းပါတယ်အားရှိပါကောင်းပြီဒါဖြင့်ရှင်းအောင်လင်းအောင်ပဲညနေအထုံမနဲ့ရနိုင်တယ်ဒုက္ခခတ်သိမ်းခြင်းနဲ့နိဗ္ဗာန်ရနိုင်တယ်လို့ဘုရားကဟောထားတော့ဘုရားဓမ္မတို့ကလည်းကြိုးစားလို့ရှိရင်ဖြင့်မရမရှိဘူးဆိုတာလည်းသိနေတော့ဒီခေတ်ဒီခါမျိုးကိုလည်း ကံပေါင်းတို့ပါတယ်တို့မှတ်เสียကမကြုံနိုင်တော့ဘူးလို့မှတ်ရမှာမှန်ပါပါဗျာမကြုံနိုင်တော့ဘူးဒီကဓမ္မတွေဒီအချိန်ကိုမေ့အောင်သာဖမ်းရပြီတော့မှန်ပါပါဗျာဒီအချိန်မေ့အောင်ဖမ်းလိုက်လို့ရှင်ဖြင့်ဩတော်သေးဟတော်သေးဟနောက်ပိုင်းချိန်မိချိန်မိရှင်အသက်ငယ်တဲ့ပုဂ္ဂိုလ်ကပဲချိန်မိဆွဲမိဘုကမောင်ဖုတ်တဏ္ဍာကြီးပဲလို့မှတ်ရမယ်မှန်ပါပါဗျာဒါကြောင့်ဘုန်းကြီးရဒီစကားကိုဓမ္မတွေဒီနေ့နှလုံးပဲပြောပါတယ် ဒကာဓမ္မတွေခန္ဓာကို သစ္စာထင်မြင်အောင်ဟောမှုသစ္စာရှိလို့သစ္စာကို မသိသေးအောင် ပြောမှုပါဆရာသမားကြီးတာဝန်မှန်ပါပါရှင်းပြီနော်ရှင်းပါပါဒကာဓမ္မတွေကပြောတဲ့အတိုင်းခန္ဓာကိုကိုယ်ပိုင်ညာနဲ့မနေ့ကပြောသလိုစိုက်ကြည့်မှန်ပါစိုက်ကြည့်လိုက်တဲ့အခါတော့ဆရာသမားပြောတာနဲ့ဘုရားဟောတာနဲ့အိုးကိုယ်ခန္ဓာကြီးကလည်းဖြစ်နေတာနဲ့သူကလည်းဒုက္ခမှတပါဘာမှမရှိဘူးလို့ဆုံးဖြတ်ချက်ကြလိုက်ရင် ကိစ္စပြီးရောဥဝရေမှန်ပါပါအမှန်တရားများပါလိမ့်မယ်နော်များပါပါကဲဒါဖြင့်ဓမ္မတို့ဘုရားပွင့်လာတာကူသာအကဲခတ်လိုက်ပါတော့ဘုရားဒီပဲကျူးငါပွင့်လာသလိုအိုးဒါနပြုဖို့ဆိုတာလဲအဲဓမ္မတို့သူမရှိခင်ကလည်းပြုနေကြတာမှန်ပါပါသီလဆောက်တည်ဖို့ဆိုတာသီလဆောက်တည်လည်းရှိတာပဲမဆောက်တည်လည်းရှိတာပဲငါးပါးသီလဆိုတာမျိုးကဆောက်တည်လည်းရှိတာပဲဥက္ကမမှန်ပါပါမဆောက်တည်လည်းရှိပါဘူးရှိနေတာပဲ သမထဆိုတာတော့ဘုရားပွင့်ငင်ကနန်းတော်တဲ့ဆွမ်းစားနေတဲ့ဒေဝလရသေးရှိတဲ့ကြည့်တော့မှန်ပါဘုရားပွင့်ငင်ကပေါ်နေတယ်ဆိုတော့သမထဟာကြာလာပြီမှန်ပါတို့ဒါဖြင့်ဘုရားတွေဘယ်ကျုံးငါတော့အိုဝိပဿနာသစ္စာကျုံးငါပွင့်လာတယ်မှန်ပါဘယ်လိုမှတ်ကြဝိပဿနာသစ္စာကျိုးငါပွင့်လာတော့တရားဓမ္မတွေယခုဘုရားနဲ့မတွေ့လိုက်ရဘူးတွေ့ခြင်းလည်းတွေ့ခဲ့မယ် တွေ့ကြတယ်လည်းမကြုတ်ခဲ့ဘူးဆိုတော့သေချာတယ်ပေါ့ဗျာအဲ့တော့ကိုဒီနေ့ကတခါပြောခဲ့ခင်ဗျားတို့ဘုရားဝင်နေရမဟုတ်ပါဘူးဘုရားဤတပိသားမီမဟုတ်ပါဘူးဘုရားချွတ်လို့ရမှာမဟုတ်ပါဘူးသူဆိုင်ရာဆိုင်ရာသူဆရာသူချွတ်မှရမယ်ဆိုတာကိုလည်းဥက္ကမောင်တို့ဒီနေ့ကပိုင်းခြားပြောခဲ့ပြီပြောခဲ့ပါဘူးဘုရားဝင်နေရစေကပြင်ဆွဲကိစ္စဒီနေ့ကဟောတဲ့သူ့ဘယံကြီးဆုံးကုန်ပြီပုံလားကုန်ပါပြီကုန်ပြီတဲ့အခုကြံတဲ့ဘုန်းကြီးတို့တရားဓမ္မတွေကဘုန်းကြီးများနဲ့ပဲကိစ္စပြီးရမယ် ဘာမှတန်တဲ့ရရှိမနေနဲ့ဟုတ်တို့ဖေရမမိလိုက်ဘူးမမိလိုက်လို့ဘာမှဝန်းနေမနေနဲ့မိလဲကြွမှာမဟုတ်ဘူးမှန်ပါဘူးဘုကမောင်မိရောမကြွပါဘူးမိလဲမကြွပါဘူးဆိုတာဆုံးဖြတ်ချက်ချပါကျွတ်လို့ရှိရင်ဒီဆရာနဲ့ဒီဒကာဓမ္မတွေနဲ့ဘယ်နည်းမှမတွေ့ပါဘူးတွေ့ပါဘူးအဲ့တော့ကိုတဲ့ရှင်းပြီးဒီကာလလင်းပြီးဒီကာလအကိုးကားနဲ့တကွာဥက္ကမပြပေးမယ်နော်မှန်ပါဗျာဘုရားမရှိသည့်နောက်မိလိနာမင်းကြီး ဆိုတာဒီအမတန်ပညာတတ်ပါလေသူမေးလိုက်မယ်ဆိုလို့ရှိရင်ဖြင့်ရဟန္တာတွေတောင်မှမဖြေနိုင်ဘူးဆိုတော့ဥက္ကမောင်တို့ဥပအောင်တို့တန်းကုန်ရောပေါ့ဗျာမှန်ပါဗျာကုန်သေးဘူးလားကုန်ပါဗျာတခါတော့တဲ့အကုန်ပြေးကြရသူကလူပညာရှိဖြစ်ပြီးဒီကာလနေတော့ရန္တာတွေကိုသူမေးတာကိုသူကတစ်ချက်နှစ်ချက်သုံးချက်ဆိုလို့ရှိရင်ဖြင့်တခါတော့စောရကတက်တက်တက်တက်ပြီးမေးလိုက်မယ်ဆိုလို့ရှိရင်ဥက္ကမောင်အခုပြေးကြရတာမှန်ပါဗျာ နောက်ရှင်နာသိန်ဆိုတဲ့ပုဂ္ဂိုလ်မှသူ့ကိုနိုင်ပြီးဒီကာလဟိုကလည်းအမှန်တရားရန်တာမို့ပရိဒါမိရပတ္တလည်းဖြစ်လို့ဘဝကဆူတော်မြင့်ကလည်းတိုက်ဆိုင်တဲ့ပုဂ္ဂိုလ်နှစ်ယောက်ဖြစ်လို့အဖြေထွက်တဲ့နေရာမှာတဲ့ဝိလိဏမင်းကြီးကမေးလိုက်အရှင်ဘုရားလူတိုင်းများဒုက္ခကသိငြိမ်းတဲ့နိဗ္ဗာန်ရပါသလားလူတိုင်းမရသလားလို့မေးလိုက်တရားဓမ္မကဘယ်လိုမေးပါလဲ လူတိုင်းပဲဒုက္ခခသိင်ကင်းခြင်းနဲ့နိဗ္ဗာန်ကြီးကိုရောက်နိုင်ရနိုင်သလားဖေရလို့ဆိုတော့ဒကာကြီးလူတိုင်းမရောက်ဘူးမှန်ပါဘူးဘုရားမလူတိုင်းမရောက်ဘူးမှန်ပါဘူးဒဂရမတွေဘယ်လိုဖြေပါလဲလူတိုင်းမရောက်ဘူးဆိုတာဒဂရမတွေကမှတ်ထားဘူးဒါပြန်ဘယ်လိုပုဂ္ဂိုလ်မှရောက်မှာတုံးဖျက်လူတိုင်းမရောက်လို့ရှင်ဖြင့်ရောက်တဲ့ပုဂ္ဂိုလ်တစ်မျိုးမရောက်တဲ့ပုဂ္ဂိုလ်တစ်မျိုးရှိတယ်လို့ရှင်ဖျက်ပြောတာနှခွတော့ဖြင့်တပည့်တော်သဘောကျပြီရောက်တဲ့ပုဂ္ဂိုလ်က ဆရာသမားကသစ္စာဟောကွာသူကဒုက္ခသစ္စာဒါသေသေးချာချာခန္ဓာကိုယ်ထဲမှာဖြင့်ဒုက္ခမှာတပါဘာမှမရှိဘူးလို့သူကဆုံးဖြတ်ချက်ကြတဲ့ပုဂ္ဂိုလ်ချင်းတခါကြီးသေချာရောက်တယ်ရှင်းမလားရှင်းပါပါကိုကိုယ်တိုင်ကိုယ်ခန္ဓာဒုက္ခသစ္စာလို့ဒုက္ခသစ္စာလို့သေသေးချာချာဆုံးဖြတ်ချက်ချလိုက်ရှင်ဒီလိုပုဂ္ဂိုလ်ရောက်ပါတယ်ကြံတဲ့ဒုက္ခကိုမပိုင်းခြားနိုင်တဲ့ပုဂ္ဂိုလ် အရှိဖဲလို့ဆုံးပြတ်ချက်မချနိုင်တဲ့ပုဂ္ဂိုလ်ဥပါဒံဘယ်တော့မှမရောက်ဘူးရှင်းမလားရှင်းပါပြီဒါဖြင့်ဒုက္ခသစ္စာကိုပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်ဖြင့်ဘယ်အချိန်မဆိုရမှန်ပါပါဒုက္ခသစ္စာကိုပိုင်ပိုင်နိုင်နိုင်မသိသေးတဲ့ပုဂ္ဂိုလ်ဟူသေးသည်ဘယ်တော့မှနိဗ္ဗာန်မရောက်သေးဘူးလို့ပဲကန့်ကွက်လိုက်တယ်မှန်ပါပါဘုရားမောင်ကျင့်납ကျင့်납ပါဒါပြန်ဒီနှလုံးဒီခொနဲ့ကဓမ္မတွေဘုန်းကြီးများပြောခဲ့ဆုံးမခဲ့တဲ့အတိုင်း ဒီတရားဟာအမှန်အရေးကြီးတဲ့သစ္စာသိဖို့တရားဟာနာဖို့ရလဲခရင်တယ်ကိုယ်တိုင်ကြည့်ပြီးကိုယ်တိုင်မြင်ဖို့ရလဲခရင်တာအခုခါမှာတော့နာဟောတဲ့ပုဂ္ဂိုလ်လည်းဟောတတ်နာရတဲ့ပုဂ္ဂိုလ်နာတဲ့ပုဂ္ဂိုလ်များကလည်းဟောတာဒုက္ခမှာတပါဘာမရှိဘူးလို့ဆိုတဲ့သိတဲ့ဉာဏ်ကလည်းရကြတော့ဟောတို့နောက်ဆုံးမိဘွားပဲခရီးဆုံးပါလို့ဆုံးဖြတ်ချက်ချပါမှန်ပါပါ ဘယ်လိုဆုံးမြတ်ချခရီးဆုံးပြီလို့ဘုန်းကြီးတွေကဓမ္မတွေဆုံးမြတ်ချပါခရီးဆုံးဆိုတာကတော့ခရီးမဆုံးတဲ့ပုဂ္ဂိုလ်ကတော့ယခုသေးတယ်ယခုသုတိဒုက္ခပြီးတယ်ခဏလေးနေသုတိပြီးပြိတ္တိလာတာမှန်ပါတရားဓမ္မတွေသုတိဒုက္ခပြီးတော့ဘာဒုက္ခလာအဲ့ဒါခရီးမဆုံးတဲ့ပုဂ္ဂိုလ်မှန်ပါဘုရားမောခရီးမဆုံးတဲ့ပုဂ္ဂိုလ်ကတဲဆိုးပါမှန်ပါဒီဒုက္ခပြီးဟောဒုက္ခပြန်ရမှန်ပါ ကုလိုသစ္စာတရားနာရပြီသစ္စာပိုင်ပိုင်နေနေသိတဲ့ပုဂ္ဂိုလ်ကတော့ဖြင့်တဲ့ဒီသုတိဒုက္ခပြီးနောင်ပရိသေဒုက္ခမရှိဘူးဘာပရိသေဒုက္ခမရှိတော့ဘာဖြစ်တော့အိုဒီပုဂ္ဂိုလ်ကဒုက္ခဟူသွေးကိုအကုန်သိမ်းသွားပြီချမ်းသာတဲ့တဲ့နဲ့နေဖို့လို့ဆိုမဲ့ချာမှန်ပါပါရှင်းကြဗလားအဲဘာမှဘုန်းကြီးတရားဓမ္မတွေအငဲ့ကြအကြောင်းမရှိပါဘူးဆိုတာကို လေးလေးနဲ့နဲ့နဲ့ပဲအကိုကလုံလောက်အောင်ပဲဥပါရင်ပြပါတယ်မှန်ပါဘူးဒါကြောင့်ခင်ဗျားတို့ကသမင်ညပြောတဲ့ဆရာသမားတွေသမင်ညစာတွေကိုကြည့်ပြီးဒီကာလသူများပါဇက်ကပြောတန်ကြတယ်နဲ့ဩမင်းတို့ကခုမှစကားရှိသေးတာဟိုးကွနိဗ္ဗာန်ဆိုတာတစစသွားရတာမင်းတို့တော့စပါ යි ကွာဩသူတို့ကခုမှစတယ်လို့ပြောနေခင်ဗျားတို့ကဟုတ်တယ်မလို့လိုက်မင်းနဲ့မလိုက်နဲ့ ဥပအောင်လိုက်လို့တော်ပါမတော်ပါဘူးဗျာသူကလည်းဘာကိုကထာပြောတာတုံးဆိုအိုးကျုပ်ဘာကိုကတော့ပြောတာရှေးလူကြီးတွေပြောတယ်နဲ့ပြောတာပဲဆိုတော့ပြောတဲ့ညာနဲ့သူပြောနေမှန်ပါဗျာဒကာဓမ္မတို့ပြောတဲ့ညာနဲ့ပြောတာနဲ့ယုံဝမှန်လားမယုံပါဘူးအဲအခုဟာကတော့အခုဒကာဓမ္မတွေမြင်တဲ့အတိုင်းရဟန္တာရှင်နာသိင်ကမေးတယ်အမတန်ပညာရှိတဲ့မိရိဒမင်းကြီးကဖြေမိရိဒမင်းကြီးကမေးလို့ရဟန္တာရှင်နာသိင်ကဖြေတယ်ဒကာကြီး ဘာမှနိဗ္ဗာန်ဆိုတာလူတိုင်းတော့မရောက်ဘူးဒုက္ခပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်ရောက်တာပဲဆိုတော့ခမောတော့အသေးချာနေပါဘူးပြန်ပါပါရှင်းညရှင်းပါပါဂိုင်းဒါဖြင့်အကိုကပဲဖះလက်ထက်ကပဲထုတ်ပြီးတော့ဒကာဓမ္မတွေဒုက္ခမပိုင်သေးလို့ရှိရင် ဖြင့်ဖះတွေနိဗ္ဗာန်ကိုမရသေးတာသူကိုယ်တိုင်ဟောစဉ်ရှိနော်မှန်ပါပါသူကိုယ်တိုင်ဟောစဉ်ရှိတယ်ဥက္ကမောသေချာမှတ်တော့ပရမရှိဥစွာ လူတယောက်ကိုတရားတော့မယ်ဒီပုဂ္ဂိုလ်ကနိဗ္ဗာန်ကိုရောက်မယ်သူသိဒီပုဂ္ဂိုလ်ကနိဗ္ဗာန်ရောက်မယ်ရန်တာတော့ဖြစ်တော့မှာပဲသောတာပန်သရဂနာကရန်တာတော့ဖြစ်တော့မှာပဲသို့တော်လည်းအဲ့ဒီပုဂ္ဂိုလ်ကိုပင်လင်းရှေးဥစွာဒါနကထာစဟောဒါနအကျိုးကြီးကြောင်းရင်းမိကြဘာစဟောပါဒါနစပြီးဒီကရာဟောလိုက်တယ်ဒါနဆိုတာဟေးအမှန်တန်လူသွားရအိပ်ပါသလိုအမှန်တန်လိုက်တဲ့တရားရောက်ရမှလည်းချမ်းသာထောက်ပံ့ ချမ်းသာမှုပေးလေသမျှဒုက္ခကြီးပဲဆိုဖះလို့ဟောလိုက်မှန်ပါဘူးဒါနဲ့ဒါဟောလိုက်တော့သူ့ဝိနည်းကဥက္ကမတော်တော်လေးဝမ်းမြောက်သွားပြီပေါ့မှန်ပါဘူးသူချမ်းသာမှာသူသိဘူးပေါ့ဗျာမှန်ပါဘူးနောက်တခါဒါနရာဟောပြီးဘုရားခင်ကိုရမြသီလကရာဆိုပြီးကြလားသီလရှိမှလည်းအသက်ကရှင်နေတယ်သီလရှိမှသူတိတွေသွားနိုင်တယ်ဆိုပြီးကြလားဘုံမော်တွေပြပြီးကြလားဥက္ကမဟောပြန်တယ်မှန်ပါဘူး ဘယ်နှမျိုးရှိတာနောက်ကြတော့အဲ့ဒီဒါနသီလတွေကြောင့်ဟေးနိုင်ရောင်များရောက်တော့ကွာဆိုပြီးတက်ကကထာဟောလိုက်မှန်ပါဘူးတပည့်ကြတက်ကကထာဟောလိုက်ပြီဆိုတော့တရားသုံးမျိုးပြီးသွားပြီးပါတရားသုံးမျိုးပြီးသွားတော့ဒါဖယားဟောစဉ်လို့သေချာမှတ်ကြတယ်မှန်ပါဘူးဘုရားဟောတဲ့အစဉ်လို့ဒကာဓမ္မတွေကမှတ်တယ်ဘုရားကြည်စဒါနကထာဟောလားဟောပါဘူးသီလကထာဟောပါဘူးအင်းနတ်ပြည်ရောက်ကြောင်းဟောပါဘူးအဲသုံးနံပါတ်ကြောင်း သူဟောပြီးတော့မှ ဒါတွေသူစိတ်ထဲမှာနာရတဲ့ပုဂ္ဂိုလ်ကနေရာကြိုက်တယ်။အပြင်ဒါနလုပ်လို့ပေါ်များတော့သီလဆောက်တည်လို့အသက်ကလည်းရှည်တော့မယ်။နတ်ပြည်ရောက်ရတော့မယ်နတ်ပြည်ကြတဲ့ချိန်ငါးပါးယုံကာမဂုဏ်နဲ့ကျမ်းကျမ်းမှာချမ်းချမ်းသာသာနဲ့တပြင်ငါတော့ဖြင့်မုတ်ချက်စင်စစ်အေကန်နေရတော့မှအဖြစ်ကိုရောက်ပါဖို့ဆိုပြီးသူစိတ်တယ်အင်းဝန်တာမှန်ပါပါနားတဲ့ပုဂ္ဂိုလ်မသိဝန်တာနဲ့ဝန်တာပြီးတော့မှနတ်ပြည်ဆိုတာရေနာဘအာယုံကာမဂုဏ်ဒီกว่าဆိုပြီးကကာမဂုဏ် သားနဲ့သမီးနဲ့ဆွေနဲ့မျိုးနဲ့ရွှေနဲ့ကြောက်နဲ့မြနဲ့စိန်နဲ့ဥယျာဉ်ပိတ်မှန်ပရိသာပင်တွေနဲ့လူတရဆိုတဲ့ပြေပဲကွသို့တော်လည်းဒါတွေဒီကားလို့ဆိုလို့ရှိရင်ကွာဒီအာယုန်တွေဟာမင်းတို့ကိုတဲ့အစိတ်တပွဲစားတော့ပြီးဒီကားလားမင်းတို့သေခြင်းစုတ်တရားမဲ့ပစ္စည်းတွေကွာဆိုပြီးချက်ချိုက်မှန်ပါပါကာမနာအာရိနဝကထာဟောလိုက်မှန်ပါသဘောကျလားဖြတ်လိုက်ပြီဒကာရမတို့နမသူဘုံဘဝဘုံဘဝရဲ့မျောမှာဆိုရင် သဘောကျဘုံဘွားရဲမျောမှဆိုရနဲ့ဘာလုပ်လိုက်အဲ့ဒီဖြတ်လိုက်တော့မှခုနကတရားနယ်တဲ့ပုဂ္ဂိုလ်အင်းခုနကตายရလာတဲ့ဟာလုံးဝဩဘာနဲ့တူပါသရုံးဆိုလို့ရှိရင်ဖြင့်တဲ့ငါးပါးယုံကာမဂုဏ်ဆိုတာဒီအစိတ်သီးနဲ့တူတယ်စားတဲ့လူပေါင်းအကုန်သိချင်းစိုးသိတာကြီးပဲမိရှုကိုင်းတဲ့ပုဂ္ဂိုလ်နဲ့တူတယ်မိရှုကိုင်းတဲ့ပုဂ္ဂိုလ်လက်ကလွှင့်လွှင့်မလွှင့်ကိုယ်လက်လောင်းနေပဲဥက္ကမောင်ကာမဂုဏ်တွေအဒီတိုင်းပေါ့ဗျာအဲ့တော့ဒါဘုန်းကြီးကခင်ဗျားက အဲကြောင့်မလွတ်လွတ်မပြစ်ချင်တာတော့အိုးအလောင်းခံခြင်းလို့ခင်ဗျာတပတ်ကြိုက်ဘာဖြစ်လို့ပါအလောင်းခံခြင်းလို့ဆိုတော့ဒကာဓမ္မတွေမလွတ်တဲ့ပုဂ္ဂိုလ်ကလောင်တာပဲကောင်းပြီဒါဖြင့်သာရှင်သာဒီကားလဲဆိုလို့ရှိရင်ဖြင့်ရှင်ရင်လဲရှင်ဘူးကွာသေရင်လဲနေရင်ဟောဒါဖြင့်ရှင်ဘူးနေဘူးသေဘူးဟာဖြင့်အမေမိဘမှာဖြင့်ရှိမှာပဲ မရှိပါနဲ့ဆိုတော့မရဘူးဆိုတော့ဩဒါမိရှုကင်မိတာပဲမိတော့ကလေးကိုကိုယ်ကလက်နှစ်ဖက်နဲ့ဆုပ်ကင်ထားပြီးလေးလာတဲ့ဘက်သာသွားမယ်ဆိုလို့ရှိရင်ဖြင့်ကြာလေလက်နဲ့နေပြီးလက်ဟလောင်လေးလေးဆိုတာဖြင့်မြင်းစရာလိုသေးလားမလိုပါဘူးဗျာဒီမှာလဲခင်ဗျားတို့ခင်တွဲတဲ့ပစ္စည်းဆုပ်တာတာမလောင်ဘူးဆိုတော့ပြောစရာဘုန်းကြီးဆိုကြလိုက်ဆိုဖို့လောင်မှာလောင်မှာပါ မလောင်မေဘူးလားမှန်ပါဗျာမင်းဘူးကလည်းမင်းဒီပစ္စည်းရှိတယ်ငါပေးရမယ်လာမှာပဲတခိုးကလည်းမင်းဒီပစ္စည်းတယ်ငါပေးရမယ်ဓမြကလည်းဒီပစ္စည်းရှိတယ်ငါပေးရမယ်မှန်ပါဗျာအကုန်မလာပဲဘူးလားမှန်ပါဗျာလွတ်ပလိုက်ပါတဲ့ဥစ္စာကိုလက်ထဲကလွတ်ပြီးဒီကာလကိုင်းနိဗ္ဗာန်ပစ္စည်းဟောတုဆိုပြီးပြေလို့ပကံလောကကိုကိုယ်လက်ထဲကမရှိစီနဲ့ဆိုအဲ့ဒီမရှိတဲ့ချိန်ကစပြီးဒီကာလသူ့ဘူးတော့ဖြင့်ကိုယ်ကရှိသေးရဲ့မရှိပါဘူးဗျာဒါဖြင့်ဒကာဓမ္မတို့အခု သာသမီဆွေမျိုးညာတဲ့ပစ္စည်းတွေစုပ်ကင်ထားတာဟာဘယ်ကျုံးငါတုံးဆိုလို့ရှိရင်ဖြင့်လောင်ကျင်တော့လောင်ပြီးတပိတော့တည်ခြင်းစိုးတရားမလို့စုပ်ကင်ထားတာမှန်ပါပါအထိပ္ပယ်ကတည်းရောက်ဒါရောက်ပါဗျာအထိပ္ပယ်ကတည်းမရောက်ကြဘူးရောက်ပါပါကဲဒါခမရတို့ကတော့ဥဇာမင်းစာလို့ဆိုတယ်ခမရတို့ကတော့ပါတယ်နော်ဥဇာမင်းစာခရကတော့ဖြင့်ဥဇာမင်းစာမဟုတ်ဘူးကွဒီဥစ္စာမင်းတို့လောင်မဲ့မီးခရကတော့ မင်းတို့လောင်မယ်မီးခင်ဗျားတို့ကလည်းပူဇာမင်းစာလို့ထင်တယ်ဘုရားကလည်းကိုယ်လောင်မယ်မီးလို့ဟောတော့ဘူးသေးသေးချာချာနှစ်ခုပေါ်လက်တင်စဉ်းစားကြည့်တော့မှကိုယ်လောင်နဲ့မီးရသေးကြမှန်ပါဘူးပူဇာမင်းစာကတော့ဖြင့်တရားဓမ္မတို့ဟုတ်ချင်လို့မှမဟုတ်ခင်ဒီပစ္စည်းကလက်ထက်မလို့သေးလို့ရှင်ဖြင့်သေကျွန်လည်းသေသွားလို့ရှင်ဥဇာသူမဖြစ်နိုင်တော့ဖြစ်နိုင်ပါဘူးတပည့်ကြဖြစ်နိုင်ကြသေးရဲ့လားဖြစ်နိုင်ပါဘူး ကာရင်ဒါဖြင့်ဓမ္မတို့ဒါရီယာမီးတွေဆိုတာဖြင့်သဘောကျဒါဖြင့်အဲ့ဒါကြောင့်ဘုရားကကာမနာအာရိမကထာဆိုတာသရုပ်ထတရားဟောချိုက်မှန်ပါဘူးဟုတ်ကဲ့မဟုတ်တယ်မလားဟုတ်တယ်ပါကဲတဲ့ဒါတွေဟောပြီးတော့မှခေါင်းကတရားနာနေတဲ့ပုဂ္ဂိုလ်စိတ်ထဲမှာဩဒီလောဘဒေါသမောဟတရားဒဏ်တဲ့သာလောက်ကင်နေကြမယ်ဆိုလို့ရှိရင်ဒီမိတွေကလောင်ပြီးသေဘောဝင်ရမှာပဲဆိုပြီးတဲဆိုးတဲ့မိတွေပါလားဆိုတော့စိတ်ထဲမှာ ဒီလောဘဒေါသမောဟတွေကိုပဲစိတ်ထဲမှာမထားကြတဲ့စိတ်ဖြူစင်းနေတဲ့စိတ်မလာဘူးလာပါတယ်စိတ်ထဲမှာဖြူသွားပြီနော်မှန်ပါဘူးအရင်ကတော့ဒါနကရာဟောတော့ငါဝန်တာတဲ့တဏှာတွေလာနေလာနေသီလကရာဟောပြန်လို့အသက်ရှင်မှုကြိုက်တဲ့ပုဂ္ဂိုလ်မျိုးသက်ရှင်တာကိုကြိုက်တဲ့တဏှာတွေလာနေလာပါတယ်နတ်ပြည်ကောင်းကြောင်းဟောလိုက်ပြန်တယ်နတ်ပြည်ကြလို့ရှိရင်ခံစားမှုမဲ့စံစားမှုမဲ့ဆိုတဲ့လောဘတွေကတော့မုန်းမှုန်သွားအဲ့ဒါလေးတခါကာမနာအရိနဝကထာမင်းနတ်ပြည်မှာဘာမှသုံးမကြပါဘူးကွမိတွေသာရှိတယ်မင်း မင်းကလောင်စာဖြစ်မှာပဲလို့ခေါ်လိုက်တဲ့အခါကျတော့ခနဲ့နားနေတဲ့ပုဂ္ဂိုလ်ကတော်တော်ဖြူစင်သွားမှန်ပါဘူးဖြူစင်ဘူးလားဖြူစင်ပါဘူးအဲ့ဒီဖြူစင်သွားတော့ဒကာရမတို့ဖြူစင်တဲ့အချိန်မှာဆိုတော့ဝန်းထဲမှာလောဘလည်းမရှိဒေါသလည်းမရှိမောဟလည်းမရှိအိတ်ဓာလည်းမရှိမာနာလည်းမရှိဆိုတော့ဒုက္ခမောင်ကိလေသာတွေဘာဖြစ်ချုပ်ချုပ်ပါအဲခိတ္တဖြူစင်နေတယ်ဆိုရပါဘူးအဲ့ဒီဖြူစင်နေတဲ့အခါကျတော့မှခနဲ့ကဒကာရမတွေမင်းတို့မက်ခန္ဓာ ဖြစ်ပြဒုက္ခသစ္စာกว่าဟောချလိုက်အဲ့ဒီဖြစ်ပြဒုက္ခသစ္စာกว่าလို့ဟောလိုက်တဲ့အချိန်မှာသစ္စာသူခင်ဗျာစဟောလိုက်ဖြူမှဟောလို့ရတယ်ဖြူတဲ့အချိန်မှာသူသွင်းရသစ္စာဒီတိုင်းဟောလို့မရဘူးခင်ဗျားရဲ့စိတ်ထဲမှာခொနဲ့ကဒါတွေအပြစ်တင်မြင်ပြီးဒီကလားမဟုတ်ပါလားတရားတွေအလကားဟာတွေပါလားအမောပန့်ခံပြီးရှာထားတဲ့တရားကိုယ်လောင်စားတွေကိုယ်လောင်မဲ့မီးတွေရှာထားပါလားလို့ တံဝေကတွေဝင်ပြီးဉာဏ်လေးကဖြူစင်းနေတဲ့ခင်စိတ်ကလေးဖြူစင်းနေတဲ့ခင်ကြမှာမက္ခန္ဓာဒုက္ခသစ္စာလို့ဘုရားကဟောချတာမှန်ပါပါတပည့်ကြအဲ့ဒီလိုဟောချတော့ဒကာဓမ္မတို့သစ္စာအခုကြည်စား၅ခုမြောက်ကြမှာဟောမှန်ပါပါဘုက္ကမဘယ်နဲ့နေ၅ခုမြောက်မှာဟောပါဗျာဒီပြန်အခါဟောလိုက်ပါတော့လားဆိုလို့ရှိရင်အိုးအညစ်အကြေးမဖြူစင်သေးလို့မဟောနိုင်သေးဘူးနှုတ်ဘာလို့အညစ်အကြေးဖြစ်မဲ့တရားရှေ့ထားဟောရသလုံးလို့မေးတယ်ဒီလိုမှမဟောလို့ရှိရင်အနာကတ်မှာမဟုတ်ဘူး ဘယ်အနာကမှမဟုတ်ပြန်ဘူးချော့လိုက်ရတာတစ်မျိုးဟင်သဘောကျလားမှန်ပါပါချော့လိုက်ရတာကဒါနကထာသီလကထာသက်ကထာနဲ့ချော့ရမှန်ပါပါသဘောကျမှန်ပါပါနောက်ကြတော့ကာမနာအာရိဓမကထာနဲ့တခါတော့သူ့ချော့ရချော့ပါချော့ပြီးတခါလာမှ6 6သွား6သွားတဲ့ခါကျတော့မှကြောက်ကြောက်တဲ့ချိန်ကျတော့မှဘာကြောက်တာတုံးဆိုတော့သူ့ပစ္စည်းရောသူ့ခန္ဓာရောအလုံးစုံကုန်ကြောက်မှန်ပါပါ သူခန္ဓာလည်းသူခင်သေးရဲ့ခင်ပါဘူးအဲသူပြည့်ရှိသူသားသမီးကိုမခင်ပါဘူးအဲ့ဒီချိန်မှာသစ္စာကောက်ဒါသစ္စာဟောချိန်ရှင်းမလားရှင်းပါဘူးဘယ်ချိန်ကျမှသစ္စာဟောရတော့အဲဘုရားခင်ကိုရမေကြီးကဥမာပြရှာတယ်ကွာတဲ့ငါဆိုးမဲ့အထယ်ဒီကားလို့ဆိုလို့ရှိရင်ဖြူးနေတုံဆိုးရလို့ရှိရင်တော့ဖြင့်ငါဆိုးလိုက်တဲ့ဆေးဆက်ဆေးအယောင်တွေဟာသူတို့မှစွမ်းမှာပဲမှန်ပါ ငကူကအညစ်အကြေးတွေနဲ့အထဲကိုသွားပြီးငါကဆေးဆိုးမယ်ဆိုလို့ရှိရင်စွဲမှာမဟုတ်ဘူးကွာမှန်ပါပါရိပ်မကြဘူးလားရိပ်ပါပါငကူတော့ကဒါလည်းကိလေသာဒါလည်းကိလေသာဒါလည်းကိလေသာမှန်ပါဒီလိုနေတော့ကိုဘယ်နည်းနဲ့မှငါသစ္စာတရားဟောလိုက်လို့သစ္စာဒီတော့ဆေးရသူတို့ဟာရရောက်ထုပေါ်မှာစွဲသွားမှာမဟုတ်ဘူးသစ္စာညာရမှာမဟုတ်ဘူးလေအဲအခုလိုကိလေသာတွေဖြူစင်ပြီးဒီကလာနေတဲ့အချိန်ကြတော့မှသစ္စာကောက်ဟောလိုက်ရတယ်ကွာတဲ့အဲ့ဒီအချိန်ကြတော့မှသူတို့ဝန်းထဲမှာကိလေသာ မရှိတော့ဘူးသစ္စာညာသွန်းလိုက်တော့မှဝန်းထဲမှာသစ္စာညာရောက်သွားတာမှန်ပါပါဘုက္ကမောင်ကြီးသဘောကျဝန်းထဲသစ္စာညာရောက်တော့မခန္ဓာကြည့်กว่าဒုက္ခသစ္စာကြီးပဲရှိလိမ့်မယ်ဆိုပြီးသစ္စာညာဟောလိုက်တော့မှငါကဘာမှဘာမှမရှိပဲဒီညာလေးတစ်လုံးနဲ့တော့ဝန်းထဲရောက်မှန်ပါတပည့်ကြဒီညာရောက်တည်နေတဲ့သစ္စာညာလည်းရောက်ပါသမုဒိယသစ္စာချုပ်ပြီးအဲဒါဒုက္ခသစ္စာလည်းပိုင်းခြားနိုင်ပြီးနေရတာမျက်မှောက်ပြုတော့တာမှန်ပါဒီညာဟောလိုက်တဲ့နေ့တည်းပြန်သောတာပန်ဒီမဲ့ပုဂ္ဂိုလ်ကဒီအချိန်မှာဟော သကရာဟန်ဒီဖို့လည်းဒီချိန်အနာဟန်ဒီဖို့ဒီချိန်ကြီးပဲဟောရတယ်ဆိုတာသစ္စာကအချိန်အချိန်နဲ့ဟောရတယ်သစ္စာဟောကြနိုင်ဟောလို့မရဘူးသဘောပါကြသစ္စာဟောကြနိုင်ဟောရတာသူ့ချိန်ကန့်တတ်ရှိသလားရှိပါပါအဲဒါနကရာဟောတော့လေသူ့ထဲလို့မရသေးဘူး သီလကထာဟောတော့လဲမရပါဘူးအဲနတ်ပြည်မပြည်ကောင်းကြောင်းဟောနေတော့လဲမရသေးဘူးအဲ့ဒီနတ်ပြည်မပြည်တွေကကွာမိရှုမိဘနဲ့တူတယ်မင်းတို့လောင်နေတဲ့ပစ္စည်းတွေလို့ဆိုလိုက်တဲ့အခါကျတော့အပြစ်ပြလိုက်ရပဲအဲ့ဒီအပြစ်ပြတယ်မှလူပြည်နတ်ပြည်မပြည်သူကြောက်လန့်ပေးတဲ့ကလာမလိုချင်တဲ့သဘောရောက်မှန်ပါဘူးအဲ့ဒီမလိုချင်တဲ့သဘောရောက်တဲ့အချိန်မှဥက္ကမဘာဟောရသီလမရပါဘူး gain အကုန်ဖြူးနေမှာဟောရသဘောကျကြဒါပြန်သစ္စာတရားလည်းဟောပါရော ဒကာဓမ္မတို့ဒကာရဲသောတာပန်ဒီမပုဂ္ဂိုလ်သောတာပန်ဒကာရတိယန္တာဖြစ်သောမပုဂ္ဂိုလ်သရကနာကညာနဲ့ဆင့်ပြီးဥက္ကမောအစိတမရှိတက်သွားမှန်ပါပါကျင့်တတ်ကြကျင့်တတ်ပါဒါဖြင့်သစ္စာတရားဟာလမ်းဆုံးဆိုတာပေါ်လားပေါ်ပါဗျာဒါတွေဖြတ်တောင်ချနေရသေးမှန်ပါပါဥက္ကမောမဖြတ်ရဘူးလားဖြတ်ရပါဘူးကောင်းပြီတို့ဒါတွေမဟုတ်ဘဲနဲ့ရှင်ဗျာသစ္စာကောက်ဟောပါတော့လားဖះက ဟာမင်းလူကကွာကိလေသာတောထနေတာညစ်ကြေးတွေထဲမှာအကုန်မဲအမဲတွေအမဲတွေရောအပြောက်တွေရောရှိတဲ့ထဲမှာငါကအခုသစ္စာရိသောညာနဲ့ဆေးဆုပ်ပေးမယ်ဆိုလို့ရှိရင်ဒီထဲကတော့ကွာဆေးဆုပ်လေရုပ်ဆိုးလေနေမှာပဲမှန်ပါပါရှင်းမလားရှင်းပါပြီဆေးဆိုးလို့အယုတ်ဆိုးလေနေမှာဆိုတဲ့အတွက်ဟာရိယဝတ္ထုဖြူစင်းနေတဲ့အချိန်ကျမှသစ္စာကောက်ပါမှန်ပါပါဟာရိယဝတ္ထုပေါ်မှာလောဘကိန်းနေမှာဒေါသကိန်းနေမှာမောဟကိန်းနေမှာအိဒ္ဓမာနမစ္စရိယတွေကိန်းနေမှာ မဟောရသေးဘူးရှင်းမလားရှင်းပါပြီနောက်ဘုန်းကြီးဆရာသမားကတော့ဘိုးဘူးဒကာဓမ္မတွေဆရာသမားဘုန်းကြီးကတော့တနေ့လည်းသစ္စာဟောတယ်ဘာဟောဒကာဓမ္မတွေကလာကြတဲ့ကိုယ်ကဒီကြတရားလေးအပေါ်ကြတဲ့တရားထိုင်ကြအင်းတရားဟောဖို့ရမျောလင်းပြီးဒီကလာနေတဲ့စိတ်နဲ့ထားတော့နေ့တိုင်းကသစ္စာကြီးနားနေရတော့ဒီဟာတော့ဖြင့်တဲ့ဟောဒီနေ့လည်းပါဟောမှာပါလိမ့်မယ်သစ္စာနဲ့ပရိစ္ဆာသမုပ္ပါဖြတ်ပြီးသစ္စာပြမှာပဲ ဒါပဲဥက္ကမမှန်ပါပါပြိဋ္ဌာသမုပ္ပါကိုသစ္စာပြရတာပဲဆိုတော့ဒကာဓမ္မတွေကတော့ဖြူစင်ပြီးသားပုဂ္ဂိုလ်တွေဖြစ်နေတော့ဒီကြတဲ့တရားလေးထိုက်တန်တော့ထိုင်ကြတော့ဖြူစင်ပြီးသားတွေကိုသစ္စာကဆက်ဆက်ဟောရင်းမိဗလားဒါကြောင့်ရောက်လာတဲ့ဆံပါမသူများတွေပါတယ်နေပြောအောင်လေကိုယ့်ဟာကိုယ်လေးကြိုးစားပြီးနှလုံးသွင်းကြဒီကဟောလိုက်တဲ့နေ့တပြိုင်နက်တည်းဥက္ကမောင်ကျွတ်ထွက်သွားမှာရှင်းပြီနော်ရှင်းပါပြီကောင်းပြီဒါဖြင့်ဒကာဓမ္မတို့ လူတိုင်းနိဗ္ဗာန်ရသလားလို့မဲတဲ့အခါကျတော့ဥပါရဏဥက္ကမောင်တို့ဘယ်လိုဖြေကြပါ့မလဲရတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်ပါလဲအဲသစ္စာပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်မှရရှင်းညဘယ်ပုဂ္ဂိုလ်မှရမှာအဲသစ္စာပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်ဖြင့်တဲ့ရတယ်တကားကြီးလို့ရှင်နာသိင်ကဖြေတာထောက်လိုက်လို့ရှင်ပါရမီမပါတော့ဘူး ဒီမှာလည်းကန့်ကွက်ချလိုက်တော့ဥက္ကမမှန်ပါပါဗျာသစ္စာကိုသေးသေးချာချာပိုင်ပိုင်နေနေသိရင်ပါရမီမလိုတော့ပါဘူးမှန်ပါပါလိုပါမလိုတော့ပါဘူးဆိုတာကသဘောကျဒါဖြင့်ဒီနေ့ကပြောတဲ့ပေရကောပရိသပါဠိတော်နဲ့လည်းကြိုက်သွားကြိုက်ဘူးလားကြိုက်ပါဘူးဟိုသာကပါရမီမှာတော့ကွာသစ္စာတရားနာပြီသစ္စာပိုင်းခြားပြီးတာပါသစ္စာကိုနှလုံးသွင်းလိုက်ရင်ပြီးတာပါပဲဆိုတော့ဥက္ကမသူ့ဟာသူဖြေထွက်နေမှန်ပါပါဗျာထောက်ခံချက်တွေကရှိပါရှိပါ ထောက်ခံချက်တွေလည်းအမှန်တန်လုံလောက်တဲ့သဘောတွေကိုဒကာဓမ္မတွေရကြပါလားရပါပါအဲ့တော့ဘာမှသူများဘက်ကလမ်းဆုံးမနေနဲ့တော့သစ္စာတရားနာရပြီးကြလားသစ္စာကိုယ်ပိုင်ဆုံးဖြတ်ချက်ချနိုင်ရင်နောက်ကလာခဲ့တဲ့အပယ်ကျွေးတွေလည်းအကုန်ပြေအခုတင်တဲ့ကျွေးတွေလည်းပြေပါဘူးအဲ့တော့ကျွေးကတော့ဖြင့်ဒကာဓမ္မလူတိုင်းမှာရှိတဘောကြကျွေးကဘယ်လိုလဲလူတိုင်းမှာရှိဒကာဓမ္မတွေကတော့ ကျွေးရှိပုံလေးဘုန်းကြီးရှင်းပြပါဦးမယ်ဒီဥစ္စာအလုပ်စခန်းလည်းပြမှာပါပဲဒကာရဟောတွေနောက်ကခွေးနှကောင်လိုက်နေတယ်ကုသိုလ်ခွေးတကောင်အကုသိုလ်ခွေးတကောင်အကုသိုလ်ခွေးကဒကာရမတွေကအချုပ်နေနေဟုတ်လားဗျာဈေးသွားသွားရောက်နေနေသူကလည်းလိုက်ရမှန်ကုသိုလ်ခွေးကလည်းလိုက်ရပဲသူကလည်းကုညီမလို့အကုသိုလ်ခွေးကလည်းဒကာရမတို့ဘယ်နေရာမိတဲ့နေရာကြိုက်တာမလို့သူကလည်းလိုက်ရမှန် အဲ့ဒါခမည်းတော်ကသာရှေ့ကသွားနေတဲ့ခွင်းနှကောင်ကတော့ပြိုင်လိုက်နေတယ်ပေါ့ခွင်းနှကောင်ကပြိုင်လိုက်ပါဩတရားဓမ္မတွေကဖြင့်နောက်တော့လှဲ့မကြည့်ရှေ့လောသာကျင်းနေတာအင်းရှေ့ရှုခုပေါ်လို့ရှိရင်ဘာလုံးတော့မှပုတ်ပေါ့ဗျာရှုပ်မနေဘူးလားရှုပ်နေပါဗျာအဲသူသူစိတ်ကတော့ရှုပ်ပြီးပေါ်ရနဲ့ဘာတစ်ဖက်တည်းဖြင့်ရှုပ်ပြီးရေးကြည့်နေတာပေါ့လေကဲဒီတော့ရေးကြည့်ပြီးကြတော့သူစိတ်ကူကတော့သူစိတ်ကူကရှေ့သာကူနေတာနောက်မြလဲဥက္ကမောင်လှဲ့ကြည့်ဖို့ကောင်းမှန်ပါဗျာနောက်လှဲ့ကြည့်တော့ခွဲပင်ကောင်လိုက်နှကောင်လိုက်ပါ ဘယ်တော့နာတုံးမနာပါဘူးဒါဖြင့်ရောက်တဲ့နေရာကြိုက်တာမနာပါဘူးတကောင်သောခွေးကလည်းရောက်တဲ့နေရာချီးမြှောက်မလို့မနာပါဘူးတကောင်သောခွေးကလည်းရောက်တဲ့နေရာကြိုက်တယ်အဲ့ဒါနှကောင်တော့ဖြင့်ဇုံပြေးနေတာပဲတကယ်တခါတလေကြရရှင်ကြိုက်တတ်မဲ့ခွေးကရှေးကြမနာပါဘူးတခါတလေကြရရှင်လည်းထောက်ပံ့ကူညီမဲ့ခွေးကရှေးကြမနာပါဘူးသဘောကျအဲ့ဒီလိုကံဤတကိုးတွေကံဤပတ္တိတွေကခွေးသဖွယ် ဥပမာနဲ့ဆောင်ဟောထားတာရှိသေးတယ်တပည့်ကြဂိုင်းသတိတွေကမလိုက်ပဲဘူးလားလိုက်ပါဘူးဂိုင်းဒါဖြင့်ဒကာရမတို့စိတ်ချလက်ချနေခြင်းရှိကြပါရဲ့ဒါဖြင့်ယနေ့ကစားပြီးနောက်လည်းလှည့်ကြည့်ပါဦးဘယ်ခွေးကမေးလိုက်နေတုံးအကုသိုလ်ခွေးကမေးလိုက်နေတယ်သိကြပါလားကုသိုလ်ခွေးကဒီခက်မှာဒါတော့အကျုံးပေးတယ်သူကဒီခါမှာအားပြော့တဲ့ခါမှန်ပါ အကုသိုလ်ခွဲရတော့ဖြင့်ရောက်ရကြိုက်တာမေ့ကြိုက်တာပြီးဒီကလာမင်းလားဆွဲခါပြီးဒီကလာအပယ်ပို့လိုက်မေ့အစရှိတယ်နဲ့သူကတော့ဖြင့်မြင်းနောက်ကလိုက်နေတော့ဒကာရမတွေကိုကရှိကဘယ်လိုပဲဖိကလင်းကပြင်ကဆင်းကနဲ့သွားပြီမယ်ခွေးလည်းကြည့်ကြပါဦးတော့ကြအကုန်ဟန်ပြက်ကုန်နေမယ်သဘောပါလားခင်ဗျားတို့ဟန်ပြက်မှဆိုလို့ပါ အရှက်ကွဲကျိုးနဲ့ဖြစ်မှဆိုလို့ပါကြောက်ကြမှဆိုလို့ပါလိုက်နေတာတော့ဖြင့်သိကြပါတယ်သိကြပါဗျာရှင်းမလားအဲ့ဒီကုသိုလ်ခွေးကလည်းအကျိုးပေးလို့ရှိရင်ကုသိုလ်ခွေးကခမည်းတော်ကိုအကူအညီပေးပြန်လဲခမည်းတော်ကဝင်မြင့်သွားတယ်မှန်ပါဗျာဒါကလည်းကြီးကြီးကြောက်ပူကြကြံလို့ပဲမှန်ပါဗျာအကုသိုလ်ခွေးကလိုက်လာပြန်တယ်ခမည်းတော်ကဝန်နေပြီဖြစ်မှဖြစ်ရလေချင်းဆိုဒေါသနဲ့သိတယ်ကုသိုလ်ခွေးကမြောက်လိုက်ပြန်တော့မာနနဲ့ခမည်းတော်အဖယ်ရောက်တယ်မှန်ပါ တဘောကြကြပါဘူးကုသိုလ်ခွဲကြိုက်လည်းမသက်သာဘူးမသက်သာပါဘူးအကုသိုလ်ခွဲကြိုက်ကောမသက်သာဘူးသူကကြိုက်ပြီးပဲပို့လိုက်တယ်ကုသိုလ်ခွဲရတော့ထောက်ပံ့တယ်လို့လို့နဲ့မျက်ရကနေတွန်းချမှန်ပါဘူးတဘောကြကြပါဘူးဒါရင်ဘယ်ခွဲကိုခင်ဗျားတို့လက်သက်မွေးဖို့ကောင်းပါလိမ့်ဘယ်ခွဲမှလက်သက်မွေးဖို့ကောင်းပါဗျာခွေးဆိုးကြည့်ပါပဲခွေးဆိုးကြည့်ပါဘုကမောပေါ်ပါလားပေါ်ပါဘာတော့အဲ့ဒါနောက်ကလူတိုင်းမှာရှိတယ်လို့ဆုံးဖြတ်ချက်စမ်းပါမှန်ပါလူတိုင်းမှာ ရှိပါဗျာအဲဒါဖြင့်တခါတော့ဘယ်ခုကြိုက်တာကြိုက်တယ်လို့မေးတယ်တော်တော်ပဲသေးဒါဖြင့်ခင်ဗျားတို့ခွေးတော့ပါပြီဒါဖြင့်အဲ့ဒါတကယ်ချိုးတကယ်ဓမ္မတွေကမသိတဲ့အခါကျတော့အဲကုသိုလ်ခွေးကိုကြိုက်စေခြင်းတဲ့အခါကျတော့ဘယ်ရင်မရတာနဲ့ဟင်အသက်ဆက်ရတာနဲ့အမျိုးမျိုးသော အကူအညီတွေတောင်းတာသူကမြင်ရကြကြတယ်ဘယ်လိုပါလဲချက်ချင်းမသေးခြင်းဘူးပေါ့ဗျာနည်းနည်းအကြနာခြင်းတဲ့ ဒီအိဗယ်ကမပါဘူးလားပါပါသဘောကကြကြရတာဒါဖြင့်ယနေ့ညတရားမှာဘယ်ခွေးကြိုက်ပြီးသေရမှာလဲဆိုတဲ့ဥစ္စာကိုခင်ဗျားတို့ဒီသစ္စာကိုသာမလောက်တော့ဘူးရှင်ဒီခွေးနှကောင်ဒီကောင်ကောင်ကြိုက်ရတော့ဖြင့်ခင်ဗျားတို့သေဘောဝင်ရမှန်ပါပါသဘောကျလားကုသိုလ်ခွေးကလည်းခင်ဗျားတို့ကဝတ်တောင်းတထားတဲ့ကုသိုလ်ဖြစ်သောကြောင့်ခွေးကောင်းလို့မဆိုနဲ့မဆိုနိုင်ပါဘူးဗျာဟုတ်ကဲ့မဟုတ်ဆိုနိုင်ပါဘူးဗျာခွေးဆိုပဲခွေးဆိုပါအာကုသိုလ်ခွေးကတော့ပင်ကိုယ်ကွာဆိုတယ်မှန်ပါပါ ရှင်းမလားရှင်းပါပြီဒါဖြင့်ဘယ်ခွေးကြိုက်သေဘောဝิญဉ်တယ်ဘယ်ခွေးကြိုက်ရောဒါဖြင့်ဒကာရမကိုခန္ဓာရှိလို့လိုက်ဥပါဒံပါလဲခန္ဓာရှိလို့လိုက်ဂိုင်းကျတော့ तू ကြိုက်เสียအထယ်ရှိလို့ तू လိုက်တယ်မှန်ပါ तू ကျတော့က तू ကြိုက်เสียအထယ်မရှိအောင်လုပ်ပါတော့မယ်ဆိုပြီးသစ္စာကိုနှလုံးသွင်းလိုက်တော့နောင်ဒုက္ခသစ္စာခန္ဓာပေါ်သေးရဲ့မပေါ်ပါဘူးအဲဒုက္ခသစ္စာခန္ဓာပေါ်တော့သူတို့ကမော့ကြံနေတာကြိုက်เสียကုန်မရှိဘူးမရှိပါဘူး ဘောကျဒါဖြင့်ခန္ဓာသိမ့်မှအကြိုက်ငိမ့်မယ်မှန်ပါပါဘယ်လိုဆုံးဖြတ်ရချက်ကြခန္ဓာရှိရင်ဖြင့်ဒီနှကောင်းလက်တွင်မကောင်းစင်ပြီးသေမဲ့တာဖြင့်မှန်ပါပါသေမဲ့တာဖြင့်သေမဲ့တာဖြင့်တကောင်ကောင်ကတော့ဖြင့်ရှိသောနောက်လိုက်ကအမြဲလိုက်နေတာပဲနတ်ပြေသွားနတ်ပြေလိုက်တာဇမပြေသွားဇမပြေအိုးဒီခွေးတွေကခွေးစုံကောင်းလို့မှတ်လိုက်စမ်းပါဘယ်လိုမှတ်ကြခွေးစုံကောင်းခွေးစုံကောင်းလို့မှတ်ကြစမ်းပါဒကာရမတို့ ဥက္ကမောင်ပဲခွေးမှခင်ဗျားတို့ဗြမာပြင်းများတက်ကြိုက်တဲ့ခွေးရှိသေးနော်ရှိပါပါဗျာသဘောပါကြအဲ့ဒါကြောင့်ခင်ဗျားတို့ကခွေးကြိုက်တော်တဲ့မှာဖြင့်ဖို့ပြေးဒီပြေးမပြေးခြင်းမှန်တယ်အယူမှန်လူသိပါလိမ့်မယ်မဆွရဘူးလားအဲဒါဝင်ကမကောင်းလို့အဲရာမှာပြောင်းလဲဟိုမှာကြိုက်သေးခြင်းသေးတာကိုမှန်ပါပါပရမဇံဘုံမကောင်းလို့ဒုတိယဇံဘုံပြောင်းပြန်လဲဥပါရင်ဘယ်နဲ့တော့ဒုတိယဇံဘုံကြိုက်တယ် အော်အဲ့ဒါဖြင့်ခွေးကြိုက်တာနေရာရွေးကြိုက်သေးခြင်းလို့တော့တဲထူးတဲ့အတိတ်ပဲမရှိလားဘူးမရှိပါဘူးရှိသေးရဲ့လားမရှိပါဘူးဟိုကဘယ်ပုံမှာကြိုက်သေးခြင်းတော့နေရာချပြီဒါတိုင်း30ပုံမှာခင်ဗျားတို့ခွေးကြိုက်တဲ့ဘုံကြီးလို့ဆုံးဖြတ်ချပါမှန်ပါဗျာ30ပုံမှာခွေးကြိုက်တဲ့ဘုံကြီးဘယ်ဟုတ်တာပေါ့ဗျာအာသွားနေတယ်ဥစ္စာမှန်ပါပါသဘောကျဘုံအပြင်ဘောတန်အောင်လိုက်ပါတယ်ဆိုတော့ကခွေးကြိုက်တဲ့ဘုံဆိုတာမသေးကြသေးဘူးလားသိပါပါ ဒါကနာကြီးကြီးနဲ့ထောင်မှတာအပြစ်ပြနေတာလို့မှတ်ပါပြီးတော့သစ္စာဟောမလို့မှန်ပါပါအပြစ်ပြနေတာတဲ့30ဘုံဟာခွေးကြိုက်သေးတဲ့ဘုံကြီးပဲလို့ဥပါရင်ဆုံးဖြတ်ရချိုက်ဆံမှန်ပါဗျာဘယ်လိုဆုံးဖြတ်ချဥပ္ပစေကဥပကာရကကံတေဥပပိလိကကံတေဥပဓမ္မကကံတေဆိုရတဲ့ဒါရီကခွေးတွေပဲဥက္ကမောင်ရမှန်ပါဗျာသူဆိုင်ရင်လည်းရိပ်မိဘူးလားရိပ်ပါဗျာဒါပြန်ဓမ္မတို့ ခွေးဆိုးကြီးပဲဆိုတာဖြင့်ခင်ဗျားတို့လက်မကြည့်တတ်လို့ဘုန်းကြီးကဒီနေ့လက်ကြည့်ချက်စမ်းပါဦးခင်ဗျားတို့ရဲ့ရှေ့ကဟန်လုံးမနေနဲ့ပြောနေရမှန်ပါပါခင်ဗျားတို့ရဲ့ရှေ့ကဘယ်နှစ်ကြတော့ဘာလို့ဦးမအင်းဘယ်သားလေးကြည့်တော့ဘယ်လိုရှင်းပြလိုက်ဦးမဘယ်သမီးလေးကြည့်တဲ့အခါဘယ်လိုနေရာချထားဦးမအမလရှေ့သာကြည့်နေတာပဲကိုယ်နောက်ကခွေးကပဲသူကြည့်အောင်စောင့်တော့မလားကိုယ်ပဲရင်လှဲလိုက်မလားဆိုတဲ့ဥစ္စာကိုဥက္ကမောင်ရဲ့တွေးဖို့ကောင်းတာမှန်ပါပါ ဘောကြတချို့သားလေးရှင်ပြည့်ရှင်အမေရသေးစောသွားတာခွေးကြိုက်ကစောသွားမှန်ပါဘူးတပည့်ကြအင်းသားလေးကိုရင်ကြိုက်တော့ပြန်လေရှင်းကိုမပြုတ်လိုက်ရဘူးပေးခဲ့တယ်ဒီတိုင်းတန်းလန်းဒီလိုကောမရှိဘူးလားအကုန်ခွေးတော့တဲ့နေရတာသားကလည်းခွေးတော့တယ်သမီးကလည်းမိမိကရောအဲခွေးတော့လွတ်မှခင်ဗျားတို့နေရကြသဘောပါကြပါပါဘယ်တော့လွတ်မှခွေးတော့လွတ်မှ30ဘုံမှာဘာတော့ဆိုကြခွေးတော့ ကဲဥက္ကမဘယ်အမြကြိုက်သေးတယ်အဲ့ဒါကာမဂုဏ်အပြစ်ပြတယ်သစ္စာဟောမလို့တရားဓမ္မတို့သစ္စာဟောမလို့ဒါကာမဂုဏ်အပြစ်ပြတယ်ခင်ဗျားတို့ကုသကံလေးများလိုက်လာမယ်ဆိုလို့ရှိရင်ဖြင့်ဝန်တာပါရဲ့ဆိုတော့ဥစ္စာကုသခွဲကြိုက်တာသူကကြိုက်နေလို့ဒါကြောင့်နဲ့ခွေးပဲနဲ့ကြောင်ကြိုက်ခံရတော့ခန္ဓာရှိလို့ခံရတယ်ဘဝပါကြခွေးပဲနဲ့ကြောင်ကြိုက်ခံရခန္ဓာရှိလို့ခံရ ကောင်းပြီခန္ဓာရှိတဲ့ပုဂ္ဂိုလ်ဟူသေးမှာပဲဒီခွဲနဲ့ကောင်ဝင်ဒီကားလို့ဆိုရင်အလူလိုက်နေတာပဲဆိုတော့မှန်လူပြီးလိုက်ခတ်တဲ့ကုသိုလ်ခွဲကရှေ့ကနေအကျင်းအကျိုးပေးအောင်လုပ်လိုက်အဲသူကလည်းအမြင့်ကနေတွန်းချမလဲစိတ်ကူးလိုက်ဟိုခွဲကလည်းအနှိမ်ဆွဲချမလဲစိတ်ကူးလိုက်ဆိုတော့ကျွတ်တို့မှအန္တရာယ်ကင်းလို့ဘေးရှင်းတဲ့အချိန်နောက်ကလည်းမရှိဘူးကူလည်းမရှိသေးဘူးသစ္စာရပြီးရင်တော့ရှိပြီသစ္စာမြင်ပြီးရင်တော့ရှိပါဘူး ကဲဥပါဒနာရှင်း납ပလားရှင်း납ပါဘူးခင်ဗျားရှုလို့ဟင်ဒီခွင့်ကောင်ကခင်ဗျားတို့ဖြစ်တော့မှာဟိနာပဏိတဘာဝယနတ်စိန်သာသမိတ်ဒီနော်ဘုရားကဟိနာပဏိတဆိုတာအယုတ်မြာဒီခွင်းကောင်လိုက်နေတာကွာကမ္မန္တတေဥပ္ပစရိဆိုတော့ဒီခွင်းကောင်ဆိုးနေတာဒီကမောင်ကျင်း납ဗလားဟိနာပဏိတတဲ့အယုတ်မြာလုံနေတာလေဒီခွင်းကောင်ကွာသဘောကျလား ဒါဖြင့်ဒီကရှိဒကာဓမ္မတွေစိတ်ကူးလေးများရှည်မဲ့ကြရင်လေဆရာဘုန်းကြီးပြောထားတဲ့ဥစ္စာကောင်းပြီမင်းကစိတ်ကူးရှည်တာကိစ္စမရှိဘူးကိုကိုကိုပေါ့ဗျာမင်းခွေးနှကောင်ကအခုဘ누구ကများရှေ့ရောက်နေလို့မင်းသိရလားလို့မေးကြည့်ဦးမှန်ပါဗျာမေးကြည့်ပါဦးဘာအောင်ဘာလို့ကြည့်အောင်မေးကြည့်ပါအောင်ဆိုတော့မပြောတတ်ပါဘူးလေလို့ကိုယ့်အကူဖြေထွက်လိုက် မပြောတတ်ပါဘူးဆိုလို့ရှိရင်ခွင်းနှကောင်ကိုဘ누구ကအရင်ကြိုက်မယ်လို့မသိဘူးဆိုလို့ရှိရင်ကြိုက်မှာတော့မသေးကြလားသိကြလားသိကြပါဘူး။ဒါသိကြမဲ့အတူတူဖြင့်အကြိုက်လို့ရရင်ပြေးတတ်အေးတယ်။ရှင်းမလားရှင်းပါပါဘယ်လဲလောက်ကြမလဲအကြိုက်လို့ရရင်ပြေးရမှာပါ။အဲကိုကလည်းခွေးခွင်းနဲ့ကပဲရှေ့ရောက်နေသလားခွေးဖြူကရှေ့ရောက်နေသလားဆိုတော့လည်းမသိဘူးလိုက်တာတော့သိတယ်ဘယ်သူကရှေ့ရောက်နေတယ်တော့သိပါဘူးပြီးတော့ ဒီခွေးတွေကလည်းခွေးစိုးကြီးပဲဆိုတာကလည်းညံ့မို့မလို့ဘူးလို့ပါဘူးလို့သေးရလားလို့ပါဘူးအဲ့ဒီတော့လိုက်နေတဲ့အဖြစ်ကိုဥက္ကမောင်တို့ကသိတော့မှဂိုင်းခွေးကြိုက်သေးတဲ့မသားလောက်အယုတ်ဆိုးတာတော့မရှိဘူးရှိသေးလားမရှိပါဘူးခွေးကလည်းဥက္ကမောင်ခွေးယူလားခွေးကောင်းလားလို့မဲကြည့်တယ်ဒီကုသိုလ်ကလည်းကုသိုလ်ယူပဲဗျမှန်ပါဝိတ္တကုသိုလ်ကလည်းအယူပါဒီအကုသိုလ်ဆိုတာကတော့ဒီတဲ့သွတ်သက်ခါနေတယ်မှန်ပါ ပြောဖို့လိုသေးလားလိုပါဘူးဒါဖြင့်ဒကာရမတို့ခွေးယူကြိုက်သေးခြင်းကြသလားလို့မေးပြန်တယ်သဘောကျဒါရင်ဒကာရမတို့30ပုံမှာတပည့်တို့ဘယ်လိုများနေခဲ့ရသလဲဆိုငါတက်ပြန်အောင်ပြောတာဘူးခွေးကြိုက်တယ်မသားကြီးဖြစ်ခဲ့တယ်ဆိုတော့လို့ဆုံးမဲ့ချက်ကမှဘယ်လိုဆုံးမဲ့ချက်တပည့်တို့30ပုံမှာနောက်တုန်းကများစေဂျိုရင်းမန္တကြာမြင့်ပင်မာမြင်းများ အေးဖြစ်တော့ဖြစ်ခဲ့မယ်နောက်သေဘောဝင်တော့ဖြင့်ခွေးကြိုက်သေးတာပဲရိပ်မလားသေဘောဝင်တော့ခွေးကြိုက်ပါဘူးရှင်းမလားအဲ့ဒါကြောင့်တရားဓမ္မတို့ခွေးဘယ်နှကြောင့်ကြိုက်ခန္ဓာရှိလို့ကြိုက်ခွေးခန္ဓာရှိလို့ကြိုက်အခုခမရတို့ကိုကြိုက်စားနေပြီယောအောင်ရင်အောင်လေတောင်တော့လှုပ်ဆန်းနေကြိုက်တော့ကြိုက်နေပြီမှန်ပါပါဒါတော့အသေးမကြိုက်သေးဘူးအသေးမကြိုက်သေးဘူး မင်းတို့ကွာနည်းနည်းလေးဒီတော့ပို့ပြီးမိုက်ချင်လည်းမိုက်ရအောင်ဗာထားလိုက်သေးတယ်မိုက်ချင်လည်းမိုက်ရအောင်ရိပ်မိဗလားလိမ္မာဝတ္တကူကဆရာဘုန်းကြီးကလိမ္မာစီရင်လို့ပြောတာခင်ဗျားတို့ကအိမ်ရောက်လာရင်ဖောက်ပြန်ကုန်လို့ပြောတာမှန်ပါဗျာကဲဒါဖြင့်ဒကာရမတို့ခွေးကြိုက်မသာဖြစ်မှလွတ်ချင်လို့ရှိရင်ဘာလို့အောင်မှာတော့ငါမေးကြစို့သစ္စာပဲပဲနေနေသိခွေးကြိုက်မသာလွတ်ချင်သစ္စာပဲပဲ ခင်မောင်သဘောကျရပါဘူးနောက်တော့ကဘာမသာဖြစ်ခဲ့ခွေးယူကြိုက်သေးခဲ့လားခွေးကောင်းသက်ကြိုက်သေးခဲ့လားအမလေးကြောက်စရာကြီးပါလားတရားဓမ္မတို့သေချာတွေးမှနော်ဒီကဏ္ဍကခွေးယူကြည့်ပဲကံယူတွေမို့ကိုပို့လိုက်ဒီပို့လိုက်ဥက္ကမောင်မှန်ပါဘူးကိုတတ်လိုက်ဒေသလိုက်ဆိုတော့ကံကောင်းကိုပါရလားမပါပါဘူး။ဂိုင်းဒါဖြင့်ဒကာရမတို့တဲ့ သစ္စာမရသေးကာလပတ်လုံးခွေးကြိုက်သေးဘဝတော့လွတ်เสียမမြင်တော့ပါဘူးမမြင်ပါဘူးရှင်းကြပါလားရှင်းပါပါနောက်ကြခင်ဗျားတို့အတုပါလာဖိတ်လို့ရှိရင်ဖြင့်ဘာနဲ့သေးတာလဲမင်းနေနေတော့နော်မင်းနဲ့တော့ဥပါတယ်ဘာပဲအဖြေကထွက်နေနင်ခွေးတော့ကြိုက်သေးဖေးရိပ်မိဘူးလားဒါမရကလည်းတဲ့ဆိုကုသကံနဲ့ခွေးအကုသကံနဲ့ခွေးလို့ဆိုထားတာကိုဟုတ်လားဟုတ်တာပဲကံကောင်းလို့သေးတာကြီးပဲအဲကံစီမံလို့ခံရတာကြီးပဲ ရှင်းကြပါလားရှင်းပါပြီဒီတဲ့ဓမ္မတွေတဲ့နတ်များဖြစ်ခြင်းလည်းခင်ဗျားတို့ကဆိုင်းဘုတ်တော့နတ်ပဲသေတော့ခွေးခွေးကြိုက်သေးရမှာမြမဖြစ်ခြင်းလည်းဆိုင်းဘုတ်ကတော့မှန်ပါပဲသေတော့ခွေးကြိုက်သေးရမှာပဲဆိုတော့တန်းတူသွားဒါရင်30ပုံထဲမှာထူးခြားရမြပါသေးလားမပါဘူးဒါဖြင့်ဒကာရမတို့ခန္ဓာရှိရင်မထူးခြားထူးခြားပါခန္ဓာရှိရင်မထူးခြားဘူးဒါရင်ခန္ဓာစသိရင်ထူးခြားပါ ခွေးကြိုက်လည်းမခံရအသေးလည်းမရှိဆိုတော့တော်အန္တရာယ်ကင်းလို့ဘေးရှင်းပေါ့မှန်ပါပါဆိုနိုင်ကြမှန်ပါပါအဲ့ဒါကြောင့်ဒကာဓမ္မတို့သစ္စာပဲကြိုးစားချက်ဆိုတော့ခဏကြောင့်ဆရာဘုရင်ဒီလောက်တော့နိုင်သုံးမတိုင်နေဒီဥစ္စာရေးစည်းပြောနေပါလိမ့်မတော့လို့မေးတော့မှခင်ဗျားတို့ဝန်းထဲမှာကိလေသာဖြူဆောင်လို့မှန်ပါပါရိပ်မိလားရိပ်မိပါအခုတော့အဲဒီခန္ဓာကြီးဒကာဓမ္မတွေကစဉ်းစားကြည့်သမှာလားနောက်ထပ်မြရရခြင်းသေးလားမရပါဘူး ခန္ဓာခင်းတဲ့တဏှာတေသွားပြီဖြူသွားပြီအင်းလူပြင်နာပြေပြမပြေလဲတရားဓမ္မတို့ဘာမသားတွေများပါလိမ့်အဲအဲ့ဒီများတက်ပြီးမသားကြီးရမယ်လို့လေဘယ်နဲ့နေပါမလို့မလုတ်ချင်တော့ဘူးဆိုတဲ့အိဗယ်မရှင်းသေးဘူးလားဒါဖြင့်ဟိုဘုံဘဝတွေတွေ့တာတဲ့တဏှာကောရှိသေးရဲ့မရှိပါဘူးဒါဖြင့်အခုခန္ဓာတွေ့တာတဲ့တဏှာရောမရှိပါဘူး အဲရှိကိုလည်းဘာဖြစ်ခြင်းညာဖြစ်ခြင်းဆိုတဲ့တွေ့တာတဲ့တဏှာအောင်မရှိပါဘူးဒါပြန်ဥက္ကမဝန်းနဲ့ဖြူမဖြူဖြူပါဘူးဖြူတဲ့အချိန်ဘာလုပ်ရမလဲအဲဖြူတဲ့အချိန်သစ္စာဟောမှစွဲတယ်အဘုတ်ကဖြူနေအောင်ခင်ဗျားတို့နဲဆော်တာတွေဘာတွေနဲ့ချုပ်ပေါ်ပြအက်စစ်တွေဘာတွေနဲ့ချုပ်ပြီးတဲ့ကာလမှာဆိုးကျင်တဲ့ဆိုးရင်နဲ့ဆိုးဥက္ကမဆိုးမဆိုးစွဲပါဘူးငကိုကကိုကခြေတယ်မှလက်တော့ဘွာဖြစ်နေတာကြီးဆိုးလိုက်လို့ရှိရင်တော့ မရဘူးဘာဆိုးဆိုးမစွဲဘူးရိမ့်မိဗလားခိုင်းတာဖြင့်အခုချိန်ပြန်ဘယ်နဲ့နေကြတော့ဖြူစင်းနေတယ်ဝန်ထဲမှာဝန်ထဲမှာအိမ်ပြန်မနေကြနဲ့ဟုတ်ဖြူစင်းနေတယ်သဘောပါဗလားကဲဒါဖြင့်သစ္စာပြကြလို့တဲ့ဥက္ကမောင်သစ္စာပြကြနော်သစ္စာဆိုတာဓမ္မတို့ဘာပါလိမ့်မလို့ဆိုတော့ ခင်ဗျားတို့ခန္ဓာကြီးဟာဒုက္ခသစ္စာခင်ဗျားတို့ခန္ဓာကြီးကသုံးနာမည်ရဒုရခရသစ္စာမှန်ပါဗျာဘယ်နှမျိုးရဒုက္ခဒကာရမတွေဘုရားသခင်ကိုရမေကြီးကမြန်မာလူပြန်ပေးလိုက်လို့ရှိရင်ဖြင့်ဒုက္ခဆက်ဆုပ်เสียလို့မှတ်ဆုံးဒုက္ခပါတယ်ဆက်ဆုပ်ပါဗျာဩဒုဆိုတာကဆက်ဆုပ်เสียခဆိုတာကအသုံးမကျသဘောကျလား ခဆိုတာကသစ္စာဆိုတာကမှန်တာဒါဖြင့်ပေါင်းလိုက်တဲ့အခါကျတော့မှစက်ဆုပ်เสียအသုံးမကျတာအမှန်သဘောကျလားပါတယ်ကောအဲခမရတို့ခန္ဓာတွေကယူဘက်ခန္ဓာကလည်းစက်ဆုပ်เสียအသုံးမကျတာအမှန်ဝေဒနာရောစိတ်တွေရောကဲဥက္ကမပေါ်လာပြီပေါ်လာပြီဥအောင်ပေါ်သေးဘူးလားပေါ်ပါဗျာ ဇက်ဆုပ်เสียသုခပြပါပါငင်းဒါဖြင့်သူနာမည်နဲ့သူခန္ဓာကသူခန္ဓာကြီးဖြစ်စင်တယ်ကျွတ်တို့ကြိုက်ကြအောင်ကြိုက်ပါနော်နာမည်ကဖြင့်ဒီတဲ့ဆိုတော့မရှိတော့မရှိပါဘူးဒုက္ခပါတဲ့ခကသစ္စာကအမှန်ပါအင်းတရားဓမ္မတို့ပေါင်းပါတော့အဲဒါခမည်းတော်ခန္ဓာထဲမှာဘယ်၅ပါးရှိတဲ့နေကတပါးတပါးမှာ ဒီသုံးနာမယ်သုံးနာမယ်ရဒီဘက်ခန္ဓာနဲ့ဒီသုံးနာမယ်ရတာရပါတယ်ဆက်ဆုပ်ဆရာသုံးကြတာမှန်မဲ့ဘုက္ကမဝေဒနာခန္ဓာမှာရှင်းကြပါလားကောင်းပြီတဲ့သက်ဆုပ်ဆရာအသုံးမကြတာမှန်ဆိုတဲ့ဥစ္စာဟောဒါခမည်းတော်ခန္ဓာဤနမယင်းသဘောကျပါလားခမည်းတော်နမယင်းကဗါတဲ့အဲ့ဒါခမည်းတော်မေဖေကလက်ဖက်လက်ဖက်တွေကျွေးပြီးဒီကာလ မဝင်းကတိုက်ပြီးပေးတဲ့နာမည်နဲ့တော့တရားစီလို့မှတ်ပါသဘောကျမဝင်းကတိုက်ပြီးပေးတဲ့နာမည်ပေးတာကရှိသေးတယ်သူကသူအယူကပေးတော့အနှံ့တွေကဝိုင်းခေါ်ကြတာရိပ်မိဗလားအယူကလည်းသူကသူဆိုင်မဆွဲတယ်လားဒါလေးကအညွန့်ဒါလေးကအရင်ကပေရင်ကလည်းဝင်ရှုပ်သေးတာဟုတ်ကောင်းပြီတရားဓမ္မတော့ပင်ကိုနာမယင်းသိပါဗလားသိပါပါဘုရားပင်ကိုနာမယင်းကဗါတဲ့ အဲပါဠိလိုခေါ်တော့ဘယ်လိုခေါ်ကြမလဲအဲပါဠိလိုကဒုက္ခသစ္စာမြန်မာလိုကျွတ်တို့ပြန်လိုက်တဲ့ဆက်ဆုပ်စရာသုံးမကြတာမှန်ဆိုတာဒကာဓမ္မတွေသေချာရှင်းတော့ပါပြီမရှင်းဘူးလားအဲဒါဖြင့်ဆက်ဆုပ်စရာသုံးမကြတာမှန်ဆိုတဲ့ဥစ္စာဟာဒုက္ခမောခန္ဓာကိုဆိုတာမှန်ပါပါဘုရားဥဇံဘာဆိုလဲခန္ဓာကိုဆိုတာပါဘုရားဩ ဒါဖြင့်နတ်ပြည်များဆူတောင်းခြင်းတဲ့ပုဂ္ဂိုလ်ဒါရပါလို့ဤမှန်ပါပါဗျာမြမပြည်များဆူတောင်းတဲ့ပုဂ္ဂိုလ်ဒါရပါဘူးဒါဆိုတာဘာပါလဲဆွတ်ဆုပ်เสียသုံးမကြတာအမှန်ကြီးကိုတပည့်တော်ဖြင့်ဗျာများများကြီးရပါလို့ဤဆိုတော့ယူယူလုံးလားဆိုရိုက်မဆိုရိုက်ဆွတ်ဆုပ်เสียသုံးကြတာအမှန်ကြီးအကျင့်ချင်းဖန်ဖန်ဖြစ်ရပါလို့ဤဆိုတော့ဥက္ကမောင်ပါဇက်ကထွေရတာကိုအာဩပါအာဩစရာဖြစ်နေတယ် ရိပ်မိကြဗလားနောက်မထွက်ကြနဲ့တော့မထွက်နဲ့တဲ့ဘုရားကခမည်းတော်ခန္ဓာဘာသစ္စာလို့ဟောတော့ကဲဘုရားကဒုက္ခသစ္စာဟောတယ်ခမည်းတော်ဘာသာနဲ့ပြောလိုက်တော့အဲ့ဒါဘုရားရှိတော်ပြီရှင်မြတ်ဒါကြီးတပည့်တော်များများဖြစ်ရပါလို့ဆိုချင်းနဲ့ကံမထုံးရင်ကံကောင်းပါပဲဟုတ်ဘူးလားဒါကြီးများများဖြစ်ရပါလို့ဆိုတော့ဥပအောင်အတော်ယုံမှနေပြီဗျာအဲကိုယ့်ရင်ကိုယ်ယုံမှတာကိစ္စမရှိဘူးဘုရားရှိတော်မယုံမှပါနဲ့ပြောရ ပြောရပြီလားပြောရပါဗျာဆိုးအောင်လုံးလောက်ပါဒကာဓမ္မတို့ဒီသစ္စာနဲ့ဟောမှသာဆိုးတယ်မှန်ပါဗျာတပြန်နဲ့ဆိုတော့ဥက္ကမောင်ယဉ်ကျေးသလိုလို့ထင်ရသေးတယ်သစ္စာနဲ့ဟောလိုက်တော့ဒါပြန်လေဘယ်ခန္ဓာဖြစ်ဖြစ်ဆက်ဆုပ်เสียအသုံးကြတာအပန်းအမှုနည်းနည်းမှမကိုယ်မကောက်ပါဘူးတဲ့အမှန်တောင်ပါလိုက်သေးရှင်းမလားအဲ့တော့ကိုဆက်ဆုပ်เสียအသုံးမကြတာမဟာခမများတို့ခန္ဓာ၅ပါး ပါပဲတဲ့အဲ့ဒီခန္ဓာ၅ပါးတဘာဘာကိုစွတ်ဆုတ်เสียအသုံးမကျတာအမှန်ဖြစ်လို့ရှိရင်တစ္ဆာပိုင်ပြီမှန်ပါဘူးခမောင်ကြီးမှန်ပါပိုင်ပါတဘာဘာကိုစွတ်ဆုတ်เสียအသုံးမကျတာအမှန်ဖြစ်ဖို့ရေးကြီးမှန်ပါဘူးဂိုင်းဒါဖြင့်ဒကာဓမ္မတို့ဒီခန္ဓာကြီးထဲမှာကဲစိတ်ဆိုတဲ့တရားပဲထားလိုက်စမ်းပါဦးနော်တဲ့စိတ်ကလည်းသူ့နာမည်ကတော့ ဆွတ်ဆုပ်ဆရာသုံးကြတာမှန်ပေါ့ဗျာမှန်ပါကဲဒါဖြင့်ခင်ဗျားတို့ကစားကျင်တဲ့စိတ်ကလေးပေါ်လာဓမင်းစားကျင်တဲ့စိတ်ကလေးပေါ်လာဓမင်းစားကျင်တဲ့စိတ်ကလေးပေါ်လာတော့အင်းဒါလေးဟာဘာသစ္စာပါလိမ့်မလို့လို့ဆိုတော့ဒုက္ခသစ္စာပဲပေါ်လာတာပဲဘယ်နဲ့ကြောင့်ဒုက္ခသစ္စာဖြစ်နေပေါ်လာပါသလုံးလို့မွေးဖို့မလိုဘူးလားလိုပါတယ်အိုးဒီဥစ္စာကဒကာရမတို့ခင်ဗျားတို့ကိုတဲ့နှိမ့်ဆက်မလို့လားသူရောက်လာတဲ့ဓမင်းစားကျင်တဲ့စိတ်ရောက်လာတဲ့အချိန်ကစပြီးဒီကာလ အင်းဒေါသကြီးတဲ့ပုဂ္ဂိုလ်မှာဆူများတော့ထွက်လာပြီမှန်ပါဗျာဥက္ကမောဓမ္မဆိုင်နေတဲ့စိတ်ကလေးရောက်လာပါရဲ့ဥက္ကရင်ဘယ်နဲ့နေတော့ဆူပါပဲမကြက်သေးဘူးလားကွာမမပြီးကြသေးဘူးလားကွာအာတခါတည်းကိုပဲဘုရားသံတရားသံဆိုခုံဝေးမှန်ပါမွေးကြဘူးလားမွေးပါဘူးဝေးပြီးဒီကလာတခါတည်းသတိလောဘစိတ်လာလိုက်တယ်ဆိုလို့ရှိရင်ဖြင့်တရားဓမ္မတို့ကိုယ့်ကိုယ်ကိုလည်းကိုယ့်ကိုယ်ကိုလည်းတခါတည်းမျက်နှာတွေပါတယ်မျက်နှာတွေပါတယ်မူပြောင်းကုန်မူပြောင်းကုန် ကိုကိုကိုလည်းရုပ်ပြအောင်လုပ်တာလဲသူပဲမှန်ပါဘူးအိမ်သားတွေအငြိမ်မနေအောင်ပြာခါအောင်လုပ်တာလဲသူပါပဲဗျာဒါဖြင့်ကိုကိုနှိမ့်ဆက်တာလဲသူပါပဲသူတစ်ပါးနှိမ့်ဆက်တာသူပါပဲဒါဖြင့်ဒီတရားကိုနှိမ့်ဆက်တတ်တဲ့တရားကိုခင်ဗျားတို့ကအော်ဒီတရားမျိုးပဲတော့မှမကိမ့်မရစီနဲ့ဆက်ဆုပ်ရှာမှန်ပါကိုလင်ကသားလင်ခမမကိမ့်လို့ရှိရင်မကိမ့်ပါစီနဲ့ခမမလည်းတဲ့ကိမ့်ရင်ရောမကိမ့်ပါဘူးဘာကြောင့်လို့ တော့သူ့ကိုယ်လည်းသူနှိမ့်ဆက်တယ်ဗျာသူတော်ကောအဲသူ့ကိုယ်လည်းနှိမ့်ဆက်တယ်သူတော်လည်းနှိမ့်ဆက်တယ်ဆိုတော့ဒကာဓမ္မတို့ဒီလောက်ဒီလောက်ဆိုးတဲ့တရားကခင်ဗျားတို့ရှားမရှားပါလိမ့်ဒကာဓမ္မတို့ရှားမမရှားပဲရှားပါဘူးဥက္ကမရိမ့်မိဘူးလားရိမ့်ပါခမင်းစာရင်သူတော်ရင်နှိမ့်ဆက်သလားကိုယ်နှိမ့်ဆက်သလားကိုယ်နှိမ့်ဆက်သလား ကိုယ်နှိပ်စက်ပြီးတော့ငြင်းငြင်းနေရလားနေပါဘူး။အိုးတိမ်လုံးကိုပေါ်တော့လို့ဆွေးတယ်မလာဘူးလားအဲခင်ဗျားတို့ကကိုယ်တိုင်တွေ့ပြီဗါကိုစားလာလဲသူတော်ဆူကျင်တာပဲဟုတ်ဘူးလားအဲသူတော်စားလဲကိုယ်ဆူခံရတာဖြင့်ဒါတွေကဖြင့်ဝါလောက်ပါပြီကောင်းပြီဒါဖြင့်ဓမ္မတို့ဆက်ဆုပ်เสียသုံးမကြတာကိုယ်ကိုလည်းနှိပ်စက်ခြင်းကြောင့်လောဘစိတ်ကလေးကြီးဆက်ဆုပ်เสียတာမှန်တာပဲမှန်ပါဗျာတပည့်ကြသူတော်ကိုလည်းနှိပ်စက်ခြင်းကြောင့် ဆက်ဆုပ်ဆရာသုံးမကြတာမှန်ပဲကိုယ်ကိုနှိမ့်ဆက်သောကြောင့်လဲဆက်ဆုပ်ဆရာသုံးမကြတာမှန်ပါအဲအိမ်ကြီးပြင်းတဲ့ဗာမယာတွေခင်တဲ့ပုဂ္ဂိုလ်မင်းတဲ့ပုဂ္ဂိုလ်တွေတပြုံလုံးနှိမ့်ဆက်သောကြောင့်ကဲတရားဓမ္မတို့သူကိန်းရပုဂ္ဂိုလ်လည်းနှိမ့်ဆက်တယ်မှန်ပါလားသဘောကျအဲနီးရပုဂ္ဂိုလ်နှိမ့်ဆက်ပါဝေးတဲ့ပုဂ္ဂိုလ်လည်းရမ်းလိုက်သေးတာပဲနီးတဲ့ပုဂ္ဂိုလ်လည်းနှိမ့်ဆက်လိုက်သေးတာ အဲ့ဒါသူကဘာနဲ့တူသလုံးမျိုးမဲတဲ့ခါကျတော့ဖလံဝေကရိန်ဟန္တိဆိုတဲ့အတိုင်းပဲတဲ့ငပြောပင်ဘ ᱹ ရုတသလုံးလို့မင်းဘ ᱹ ရုမှဒါနဲ့လည်းမကုန်နဲ့ဘ ᱹ ရုကမှလည်းတခါတည်းအတွင်းပေါက်ပြနေလည်းသူတူးမယူနဲ့နော်ဒီတိုင်းသာထားတယ်ကဓမ္မတွေနော်သူဟာသူငပြောစည်းလေးထွက်ပြီးဒီငပြောစည်းကတိုက်တယ်ငပြောပင်ဘ ᱹ ရုကတတ်ပါအဲငပြောစည်းဆိုတာကဓမ္မသူများကလာထဲလာလားသူထဲကပေါက်ပွားလာလား ရိပ်မိဗလားရိပ်မိပါဘူးဟိုအောင်ရိပ်မိပြီဘုရားသတ္တံများငပြောသေးတာဘုရုသတ္တံအော်ဒီပင်လဲဒီပင်ထဲမှာလဲသူသိသေးတယ်ဒီပင်လဲသတ်သေးတယ်မှန်ပါဘူးအဲခင်ဗျားတို့တဏ္ဍာပေါ်လာတဲ့စိတ်ကလေးကဒီပုဂ္ဂိုလ်ကိုပဲအရင်သတ်တယ်မှန်ပါဘူးပြီးတော့မှဘေးကပုဂ္ဂိုလ်ရှင်းမလားဒါဖြင့် ဒုက္ခသပိလနာထောဆိုရတဲ့သူဒုက္ခသစ္စာဟုတ်မဟုတ်စဉ်းစားကြည့်တာဟုတ်ပါဘူးအတော့နှိမ့်ဆက်တဲ့တရားမနှိမ့်ဆက်ဘူးလားနှိမ့်ဆက်တာမှဒကာရမတို့တန်းကုန်နှိမ့်ဆက်တာပဲမှန်ပါဘူးဒီဘဝမှာရုပ်ရည်အစင်းပြောင်းလှုပ်လိုက်သေးတယ်နောက်ဘဝအပေကောင်ကြီးပြောင်းလှုပ်လိုက်သေးတယ်မှန်ပါဘူးဥက္ကမဘယ်နှချက်နှိမ့်ဆက်နှစ်ချက်နှိမ့်ဆက်တယ်ဆိုတော့အကောင်းကိုပါရရမှန်ပါဘူးကောင်းပြီဒါပြန်သူနှိမ့်ဆက်တတ်သောကြောင့်လဲမှန်ပါဘူး ဆက်ဆုပ်เสียအသုံးမကြတာမှန်ပဲမှန်ပါသူလက်တမွေထားလို့ကဘယ်နေရာသုံးချကြမလဲဘယ်နေရာမှာလုံးချကြဒါဖြင့်သူ့နာမည်ပေးကြဗျာဆက်ဆုပ်เสียအသုံးမကြတာမှန်ပဲသိကြပါလားသိကြပါပါဒါဖြင့်စိတ်ဟူသေးဟာသူလိုချင်နေမှာပါပဲမှန်ပါဗျာစိတ်ဟူသေးဟာဖြင့်ဂိမ်းရပုဂ္ဂိုလ်ပဲနှိမ့်ရမယ်မှန်ပါ ဝိခမောင်ရိပ်မိပါဒါပြန်သူ့ကိုသူ့နာမည်ရင်းကလည်းသိုးတော့ဖဲနာမည်သိုးတော့ဖဲသိုးပါပေတယ်လို့ဆိုရင်တော့လွယ်ပါလွယ်ပါဗျာနာမည်သိုးတော့သိုးပါဗျာခိုင်းဒါပြန်ဘလောက်ကြာဘုံသူဒီဒီကဲတော့အဆိုးအပေကိုကျွတ်တို့အခန်းကြီးခံခဲ့ရတာဘလောက်ကြာဘုံတော့မဲလို့ရှင်မဲနဲ့မပယ်သေးအမျက်ရှိနေတာပဲဘယ်နဲ့ဆိုကြမဲနဲ့မပယ်သေးအမျက်ရှိဒါဖြင့်ကျွတ်တို့မှာဖြင့်သက်ဆိုးရှင်နဲ့ပဲနောက်ကချင်းကုန်ခဲ့ရ မှန်ပါရှေ့လည်းသူ့ကိုဒုက္ခသစ္စာအဖြစ်မှမသိသေးလို့သူ့မပယ်နိုင်သေးရင်သက်ဆိုးရှင်နဲ့သွားကြအောင်နော်မှန်ပါတပည့်ကြနောက်တုန်းကဘယ်လိုနေခဲ့ရအဲရှေ့သူမပယ်နိုင်သေးရင်လဲသက်ဆိုးရှင်နဲ့ပဲသွားရအောင်မယ်ဆိုတော့သိကြဗလားဒါရင်ဒါဖြင့်တရားဓမ္မတို့သူဟာသူ့နာမည်ရင်းကိုကြည့်လိုက်တဲ့အခါတော့ဆက်ဆုပ်เสียအသုံးမကြတာမှန်ဒါဖြင့်သူတလုံးကိုဟောပြင်ဘယ်စိတ်လာလား ဒကာရမတို့ဘယ်လိုဆုံးဖြတ်ကြလဲအဲလောကီစိတ်ဟူတွေ့သည်ဥပါဒံသေချာမှတ်ပြီတော့ဆက်စုပ်ချာသုံးကြတာမှန်ပဲဒါကြောင့်သံဃာရဏပိစုပါရဏခန္ဓာပြီးဒုက္ခဆိုတော့ဥပါဒဏခန္ဓာဆိုတော့လောကီကိုဆိုလိုက်တယ်နော်ကိုင်းတာပြန်ဒကာရမတို့ဘယ်စိတ်လာလာခမည်းတော်ကဆက်စုပ်ချာသုံးကြတာမှန်ကြီးဖြစ်အောင်ရှုဘယ်စိတ်လာလာလောဘလာလာဒေါသလာလာဖျားရှိခိုးနေတဲ့စိတ်လာလာလာခြင်းတဲ့စိတ်လာဥက္ကမော ဘယ်လိုရှုရမလဲဆက်ဆုပ်စရာ သုံးမကြတာမှန်ကြီးပဲလို့ယူလိုက်တော့ဒကာဓမ္မတွေဒီကားလို့ဆိုရင်ပြကိုယ်တဏ္ဍာမှာစိတ်စဉ်ကလည်းပြတ်သေးရလားမပြတ်တာတွေကအကုန်ဆက်ဆုပ်စရာသုံးမကြတာမှန်ကြီးပဲဒါတွေကသေးသေးချာချာနှိမ့်ဆက်တတ်တဲ့တရားတွေပဲဆိုပြီးသစ္စာဉာဏ်ကိစ္စဉာဏ်နဲ့သာရှုလိုက်လို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ဒီသူသူကဒုက္ခသစ္စာပဲဆိုဖြင့်ခန္ဓာကိုယ်တစ်ခုလုံးမှာလဲတဲ့ စိတ်တွေကအပြန့်အနှံ့ရှိနေတော့ပေါ်တဲ့စိတ်ကိုပဲဒကာဓမ္မတွေကမျက်လုံးပေါ်တဲ့စိတ်လဲဆက်ဆုပ်ကြသုံးကြတာမှန်ဆိုတော့ကိုယ်ပေါ်ပေါ်တဲ့စိတ်တွေရောဝန်းထဲမှာပေါ်တဲ့စိတ်တွေရောအဲ့တော့ဘာတွေအနိစ္စတွေဒုက္ခတွေအနတ္တတွေလုံးမနေနဲ့တော့ဩဒကာဓမ္မတို့ဒုက္ခသစ္စာဒုက္ခဖြစ်ဒုက္ခပြက်ပြီးသလိုက်နေ ရှင်းမလားရှင်းပါပြီဒုက္ခဖြစ်၍ဒုက္ခဖြစ်၍အင်းဘယ်စိတ်ပေါ်ပေါ်နော်မှန်ပါဘယ်စိတ်ပေါ်ပေါ်ဘယ်လိုလိုက်ကြမလဲဒုက္ခဖြစ်၍ဒုက္ခဖြစ်ဒုက္ခဖြစ်နေတယ်ဒုက္ခဖြစ်ဒုက္ခဖြစ်နေတာပဲဆိုတော့ဩဘာမှမရှိပါလားဒုက္ခသစ္စာတက်တက်ကြည့်တိုင်းရှိပါလားလို့ခင်ဗျားတို့ညာတိုးတက်လာမလားမလားဘူးလားလာပါဘူးလာလို့ရှိရင်အဲ့ဒါသစ္စာပိုင်ပိုင်နိုင်နိုင်သိတဲ့အခါကျတော့ဒီဒုက္ခသစ္စာချုပ်သွားမှာပဲဥက္ကမောကြီးမှန်ပါပါ ချုပ်သွားလို့ရှိရင်ဒုက္ခချုပ်သွားတယ်ဆိုတော့နိရောဓပဲလားမှန်ပါဘူးဒုက္ခနိရောဓနိဗ္ဗာန်ပေါ်ပါလားအဲစိတ်တ ानु ပဒနာကိုခင်ဗျားတို့ဖြစ်ဒုက္ခပြဒုက္ခနဲ့ဘယ်စိတ်လာလားရှုမှန်ပါဘူးအဲ့ဒါရှုလို့ရှိရင်ခဏညနေအထုံမနဲ့သောတာပန်တည်မှာသဂရဟံအနာဂံယန္တာတည်မယ်မှန်ပါဘူးဒါဖြင့်ဒကာရမတို့သစ္စာတရားလည်းနာကြရပြီမှန်ပါဘူး သစ္စာကိုလည်းခင်ဗျားတို့နှလုံးသွင်းလို့ရှင်းဖြင့်ကိစ္စပြီးပါပြီလို့ဆုံးဖြတ်ချက်ချပါမှန်ပါပါရှင်းမလားရှင်းပါကဲယနေ့ဒီတင်တော်ပါပါ